ကျေးဇူးတော်ရှင်အေကမဟာပန္တိတမိုးကုတ်ဆရာတော်ဘုရားကြီးမန္တလေးမြို့ဦးချစ်စွေဓမာယုံကြီးဘော်တွင်20ရက်3လ60ခုနှစ်၌ဟောကြားဆုံးမတော်မူအပ်သော ခန္ဓာ၅ပါးကိုမြောက်ဖြစ်ဥပမာပြ၍ဟောကြားပုံတရားတော်ယုံနာနှစ်ပါးနဲ့ခန္ဓာ၅ဖြန့်လိုက်ရင်ခန္ဓာ၅ပါးကျန်လိုက်ရင်ယုံနာနှစ်ပါးဖြန့်လိုက်ရင်ခန္ဓာ၅ပါးပဲရှိတယ် အဲ့တော့တီးပြီးကမှာကအရှိကိုတီးပြကြသူများမှဲ့ထားတဲ့နာမည်ကိုအတီးမပြုတ်ပါနဲ့လို့သတိပေးလိုက်နော်သူများမှဲ့ထားတဲ့နာမည်ကတော့ဖြင့်မျိုးမျိုးပဲနာမည်တွေမှဲ့ကြမှာပေါ့ဗျာမဲ့ပဲမှန်ညာတော့လဲနာမည်အလိုက်ကခန္ဓာရှိနဲ့ gait ပါရဲ့လားလို့မေးတဲ့အခါကျတော့နာမည်လိုက်ကတော့ဖြင့်ချစ်လို့ခင်လို့နမိတ်တွေယူပြီးမျိုးမျိုးမှဲ့ကြညာတော့လေခန္ဓာကတော့လိုက်မယ်မဟုတ်ပါဘူး ဂရမတွေရကုသကသမီကိုမိကိုမြဆိုလို့ရှိရင်ပြန်မြုံမြုံဖုံဖုံစိန်တွေရွှေတွေမြတွေတက်ပြီးမှိုက်ကြမှိုက်ကြမှာပေါ့ဗျာခန္ဓာကလိုက်ကြလားလိုက်ပါပါဗျာဒါပြန်အရှိကမပြန်ဘူးဆိုတဲ့အဓိပ္ပာယ်ရှင်းသွားတယ်ရှင်းပါပါဗျာအရှိကပြန်သေးရဲ့မပြန်ပါဘူးဗျာမပြန်တော့ဘူးတဲ့ဂရမတို့ကသတိထားเสียကဒီခန္ဓာ၅ပါးပဲရှိတော့ဒီခန္ဓာ၅ပါးသည် ဒကာဓမ္မတွေအာဒုက္ခပဲလေသမျှခန္ဓာကဆိုတာကမှတ်ထားလိုက်တာပေါ့နာမည်ကပေးတာမဟုတ်ဘူးရှိကပေးတာနာမည်ကပေးသလားရှိက ပေးသလားရှိကပေးပါဘူးယူပခန္ဓာကလည်းခဏခဏဖောက်ပြန်ပြဝေဒနာခန္ဓာကလည်းဝမ်းမြောက်အောင်လုပ်ပြလိုက်တခါတလေတတ္တဝါတွေသတ်ပြလိုက်ဒုက္ခဝေဒနာလည်းသတ်ပြတဲ့အခါပြသေးတာမှန်ပါ သင်ညခန္ဓာတခါတည်းကြတော့သူမှတ်တဲ့အခါဝမ်းမြောက်လိုက်တခါတည်းသူမှတ်လွဲလို့ဆဲတော့မှားပြီးများသိလိုက်တဲ့အခါများပါသေးသင်ညာလည်းတတ်တာပဲနော်တတ္တဝညာတံမဖက်နှိမ့်ဆက်နေတာကခန္ဓာ၅ပါးလို့ဘုန်းကြီးတို့ဓမ္မတွေမှတ်ထားပါနော်အဲ့ဒီခန္ဓာ၅ပါးဟာသူ့ပင်ကိုယ်သဘောကဖြင့်ဖြက်ဖြက်ဖြက်ဖြက်နဲ့ခဏခဏဖောက်ပြန်ပြည့်စည်နေတာ ခန္ဓာ၅ပါးပင်ကိုယ်သဘောကဘာပါလိမ့်အဲ့ဒါဒကာဓမ္မတွေကသူ့ပင်ကိုယ်သဘောသိအောင်သူဆိုင်ပြီးကညာလင်းနဲ့စောင့်ကြည့်နေရမယ်တဲ့ဝိပဿနာဆိုတာခန္ဓာကဘာပြောတယ်ဆိုတာစောင့်ကြည့်ရတာဝိပဿနာလို့မှတ်လိုက်စမ်းမှန်ပါဗျာခန္ဓာကပြောတာစောင့်ကြည့်ရတာဝိပဿနာခန္ဓာကပြောတာကိုစောင့်ကြည့်ရတာ ဩဝိပဿနာဆိုတာဘုန်းကြီးတို့ဓမ္မတွေအလွန်ခဲရင်တယ်လို့အောက်မေ့ပြီးဒီကလာနေကြညားတယ်ဆရာမပြနီးမရလို့ဒါလျင်ဥက္ကမရဲ့ရှုပ်ပွေးနေတာမှန်ပါပါသေးသေးချာချာရှင်သာရိပုတ္တရာကဟောတာကတော့ဥပဒနာကွာတဲ့အရှိခန္ဓာကြီးကပြောတာမင်းတို့ကစောင့်ပြီးကြည်နေဖို့ပါပဲဥပဒနာဆိုတာအရှိခန္ဓာကြီးကပြောတာစောင့်ကြည့်ကြပါဒကာဓမ္မတို့ခန္ဓာ၅ပါးရှိတရားကြီးက အမျိုးမျိုးသောဟောက်ပြမှု အမျိုးမျိုးသောပျက်စီးမှုတွေကိုပြတာကိုဒီကညာနဲ့စောင့်ကြည့်နေပြီဆိုမှပြန်ဒါဝိပဿနာဖြစ်တော်တာပဲလို့ဥပါရဏုခင်မောင်တို့မှတ်ဖို့ပေါ့မှန်ပါဗျာဟောဒါဖြင့်အလုံးစုံဓမ္မတွေဝိပဿနာဆိုတာရှုရမယ်လို့လားစောင့်ရှုစောင့်ပြီးကြည့်ရမယ်လို့လားဆိုတာသတိထားပါမှန်ပါဗျာစောင့်ပြီးကြည့်ရမယ်လို့နော် ဒကာဓမ္မတွေဥပဒနာဆိုတာဘာပါလဲစောင့်ပြီးကြည့်ရမယ်လို့စောင့်ပြီးကြည့်နေတော့သူယူဘက်ခန္ဓာကလည်းယုတ်တိတိယူပန်းဆိုတော့လေသူကတော့ဖောက်ပြန်တာခန္ဓာ၅ပါးကလည်းတို့ကြံတဲ့ခန္ဓာတွေကလည်းဘာလို့ပန်နေမလို့ဆိုသူတို့လည်းအကုန်ပဲလောကနာပလောကနာထင်တာလောကောလို့ဆိုသောကြောင့်ခဏခဏဖြစ်လိုက်ပြက်လိုက်သူတို့နေတာပဲအဲ့တော့ဒါကို ဘုန်းကြီးတို့ဃာရမတွေကစောင်းပြီးဒီကလာထိုင်ဖះရှိမထိုင်ထိုင်ကိုယ်ရတဲ့မှာပဲထိုင်ထိုင်မထိုင်ရင်ပဲလည်းပဲနေနေနေခြင်းသလုံးနေပါဘုရားသခင်ကိုရမကြီးကဥပဒနာရှုတာဘယ်လိုနေရမယ်လို့မဆိုပါဘူးဘယ်နဲ့ကြောင့်ဘယ်လိုနေရမယ်လို့မဆိုဘူးလို့ဆိုရတယ်ဆိုတော့ဥက္ကမောင်တို့ကသတိထားမိပါလိမ့်မယ်နော်တရားနောဟာတရားနောမိတိပဇာနာတိဆိုတော့အိုအိတ်တာလည်းအိတ်ရရှုกว่าလို့ပြောမှန်ပါပါ ကိစ္စံတော်ပါကိစ္စံမိတိပဇာနေဥသွားတာလဲသွားရင်ရှုရတာပဲမပြောဘူးလားပြောပါဘူးဒါပြန်ဘုန်းကြီးတို့ဓမ္မတွေကဥပဒနာဆိုတာကအပားမဝခင်တော့ထိုင်ကြတာပေါ့ဗျာမှန်ပါဗျာနောက်အပားဝလာတဲ့ခါကျတော့ဖြင့်အားလုံးဥဝတို့ဘာမှမလိုတော့ဘူးတွေ့တဲ့ချိန်ကသူကပြောတဲ့ချိန်ဥပဒနာချိန်ကြီးမှတ်လိုက်မှန်ပါဗျာရှင်းမလားရှင်းပါပါခန္ဓာကပြောတဲ့ချိန်ဟာဥပဒနာချိန်ပါခန္ဓာဆိုတာကလည်းဓမ္မတို့ ဘယ်ချိန်မပြောဘူးလို့ဘယ်တော့မှမယူနဲ့အမြဲတမ်းဖောက်ပြန်ပြည့်စည်တတ်တဲ့ခန္ဓာကြီးဖြစ်နေတော့သွားလည်းဖောက်ပြန်ထိုင်လည်းဖောက်ပြန်အိတ်လည်းဖောက်ပြန်စောင်းနေလည်းဖောက်ပြန်တာပဲသမင်းစားနေလည်းဖောက်ပြန်တာပဲဆဲလေးတောင်းနေလည်းဖောက်ပြန်ပြည့်စည်နေတာပဲကျိုးတာပဲ့တာလဲဩတာဖြင့်ဥပါရင်တို့အဲ သေးသေးချာချာစဉ်းစားကြည့်တော့မှဩနိဗ္ဗာန်ဒီခန္ဓာကပြောတဲ့အချိန်ကြည့်ကြည့်တဲ့အချိန်မှာညံသက်ရောက်ပြီးဒီကလာဒီကန္တာမလို့ခြင်းလို့ဆုံးတဲ့အချိန်မှာဖြင့်အရင်ဆုံးတဲ့အရင်နိဗ္ဗာန်ရတာပဲဒါပြန်ဓမ္မတို့ဥပဒနာဆိုတာဘယ်အဓိပ္ပာယ်ပါလိမ့်မလို့ဆိုတော့ယနေ့ရှင်းမလားရှင်းပါဗျာစောင့်ကြည့်ရမယ်အဓိပ္ပာယ်သဘောပါကြဥပဒနာဆိုတာဘယ်လိုလုပ်ကြရစောင့်ကြည့်ရ အဲ့နေလဲစောင့်ကြည့်နေရပ်ပြီးဒီကလာလဲစောင့်ကြည့်ရင်ကြည့်လိုက်သွားရင်လဲစောင့်ပြီးကြည့်ပါ तू ဘာလုပ်နေလဲ तू ဘယ်လိုဖောက်ပြန်နေတယ်ဆိုတာဥက္ကမောင် ကြည့်ပေးပါနော်မှန်ပါပါသူကဲဆိုကြည့်ပေးတော့လောကီဥမာပြောကြပါစို့ဆိုလို့ရှင်မြောက်ဟာအငြိမ်မနေဘူးဆိုတာဒကာဓမ္မတွေလူတိုင်းသိမှန်ပါပါမြောက်ဟာဗါတယ်ဗျအငြိမ်မနေတာကိုဘေးကမြောက်ရှင်လောက်တဲ့ပုဂ္ဂိုလ်က မြောက်ရှင်လောက်တဲ့ပုဂ္ဂိုလ်ကကြည်နေလေရှင်ဖြင့်တော်ကြကြနဲ့ခုံပြန်ပြီးတော်ကြဆော့ပြန်ပြီးတော်ကြသစ်ပင်တက်ပြန်ပြီးတော်ကြရွံ့ပြန်ထိုးချပြန်ပြီးဥက္ကမောအမျိုးမျိုးတော့မရမှန်ပါဘူးမြောက်သဘောကသူအငြိမ်နေတဲ့သဘောပါပါတယ်မှန်ပါဘူးမပါတော့မြောက်ရှင်လောက်တဲ့ပုဂ္ဂိုလ်ကစောင့်ကြည့်နေလေရှင်ရင်မြောက်ဤဆော့ပုံတွေမြောက်ဤဖောက်ပြန်ပုံတွေမြောက်ဤအငြိမ်မနေပုံတွေမြင်ရပဲဘူး မြတ်ပါဗျာဒီမှာလည်းခန္ဓာကိုယ်ကမြောက်ဥပမာထားပြီးယောဂီပုဂ္ဂိုလ်ကမြောက်ရှင်ဥပမာနဲ့အလားတူစွာကြည့်ပေးပြီးဆိုမှဖြင့်ခန္ဓာဤသဘောလောလောကြီးပေါ်လာလိမ့်မယ်ဆိုတာသိသိချာချာမှတ်ပါမှန်ပါပါဗျာရှင်းမလားရှင်းပါပြီအဲ့ဒီကဲတော့ခန္ဓာဤသဘောလောလောကြီးပေါ်လာပြီဆိုမှဖြင့်ဩဖောက်ပြန်ပြီဩပြည့်စည်နေပြီဩအစာထိုးလာပြန်ပြီဩပြည့်စည်သွားပြန်ပြီဩအစာထိုးလာပြန်ပြီဆိုတာသူ့မှာဒီနှစ်ခုပဲရှိတယ်ဥက္ကမောင်ကြီးမှန်ပါ အရင်ဖြစ်တာကပြည့်စည်တယ်နောက်စားထိုးလာတာကပေါ်လာပြန်တယ်ပေါ်လာတာက ပြည့်စည်ပြန်တယ်နောက်စားထိုးလာပြန်တယ်ဒါပဲရှိတယ်တရားဓမ္မတွေသဘောပါ ပြည့်စည်တာရဲ့အစားထိုးတာရဲ့ဒီနှစ်ခုပဲရှိ ရုပ်ပြည့်ရင်ရုပ်စားထိုးဝေဒနာပြည့်ရင်သင်ညာပြည့်ရင်စေနာပြည့်ရင်စိတ်ပြည့်သွားရင်ဥက္ကမောင်တို့ဟာ ပြက်တာရဲ့စားထိုးတာရဲ့ဒီကိုလုံးမှာဖောက်ပြန်ပြက်စီးဆိုတာဒီနှစ်ခုပြောမှန်ပါဘူးဒါလူရင်းလေးမှတ်လိုက်စမ်းပါဒကာရမတို့ပြက်တာရဲ့အစားထိုးတာရဲ့ဒါပဲရှိတယ်မှန်ပါဗျာခန္ဓာကိုယ်မှာဘယ်လိုများရှိပါလိမ့်ပြက်တာရဲ့အစားထိုးတာအဲပြက်တာအိဋ္ဌာအစားထိုးတာသင်္ခါရတို့သာမှတ်လိုက်ပြက်တာကအစားထိုးတာကဩဒီနှစ်ခုပဲရှိတဲ့ဥစ္စာဒါခန္ဓာကပြောနေတာဥက္ကမောရသူ များကပြောတာမှမဟုတ်ဖဲမှန်ပါဗျာ သူကဘာလို့ပြောတော့ဆိုတော့အနေစာတစ်ချက်သင်္ခါရတစ်ချက်အနေစာတစ်ချက်သင်္ခါရတစ်ချက်အနေစာတစ်ချက်သင်္ခါရတစ်ချက်သူကဒါပဲပြောနေမှန်ပါဗျာဒါပဲပြောနေတော့ကိုဘုန်းကြီးတရားဓမ္မတွေကစောင့်ကြည့်နေတဲ့ပုဂ္ဂိုလ်မြောက်စောင့်ကြည့်နေတော့မြောက်ဤဖြစ်စဉ်လုံးစုံကိုမြင်ရသလိုခန္ဓာဤဖြစ်စဉ်လုံးစုံကိုမြင်ရခန္ဓာဤဖြစ်စဉ်လုံးစုံကိုမြင်ရတော့ကိုတရားဓမ္မတို့သိတဲ့အတိုင်းခန္ဓာကသူဖြစ်စဉ်က နိစ္စနဲ့သင်္ခါရလှည့်သူပြည့်ရှင်ကဗါတဲ့နိစ္စဆိုတာပြည့်စည်သွားသင်္ခါရဆိုတာသူပြည့်တဲ့နေရာအစာထိုးအစာထိုးတာသင်္ခါရပြည့်စည်သွားတာနိစ္စဒါဖြင့်အနိစ္စဝတ္တသင်္ခါရဆိုတာကြိုက်သွားဘုရားမုံကြိုက်ပလားပြည့်သွားတာကဘာခေါ်ကြမလဲအဲစောင့်ကြည့်နော်အစာထိုးတာဘယ်နဲ့ခေါ်ကြလဲ ဒါဖြင့်အနိစ္စဝတ္တသင်္ခါရလို့ဆိုတော့ဩသင်္ခါရနဲ့အနိစ္စသာရှိပါလားဘယ်မှလုံးယောက်ျားမိန်းမပုဂ္ဂိုလ်တ attva ဆိုတာမပါဘူးဆိုတဲ့အသေးပဲကဒီလိုစောင့်ကြည့်တဲ့ပုဂ္ဂိုလ်မှာတက္ကရာရိရှိအထူးတောင်ဖြုတ်เสียမလိုတော့ဘူးမှန်ပါပါလိုသေးလားလိုပါဘူးအဲ့ဒီမှာဘုဒ္ဓံပိဋကရဘုန်းကြီးတို့ဓမ္မတွေသွားသောကြောင့်ဩဥပဒနာဆိုတာဘယ်လိုများလောက်ရမှာပါလိမ့်မလို့တက်တို့ဖြင့်ဆရာကောင်းသမားကောင်းလည်းမတွေ့သေးတော့ဝိပဿနာသဘောဘယ်လိုများ ရှုရမှတ်ပြီးတဲ့ကာလဘယ်လိုများမှနိဗ္ဗာန်ရောက်ပါမလဲလို့ဆိုတော့ကိုယ်တရားဓမ္မတို့ခန္ဓာ၅ပါးမြောက်ဥပမာထားပါယောဂီပုဂ္ဂိုလ်ညာကမြောက်ရှင်ဥမာထားပြီးမြောက်ပဲလို့ဖြစ်နေတယ်ဆိုတာသိလို့ရှိရင်ပြီးတာပါပဲမှန်ပါပါသဘောပါကြအဲ့ဒါဝိပဿနာလုပ်ပါပဲဆိုတဲ့ဥစ္စာဂိုင်းမြောက်ကဘယ်လိုများပြရတုံးဆိုတော့ပြက်ပြလိုက်အစားထိုးပြလိုက် ပြက်ပြလိုက်ပြက်တာကဘာခေါ်ကြအစားထိုးတာကဒီကိုရင်ရုပ်ပြက်ရုပ်အစားထိုးဗျာနာမ်ပြက်ရင်ဒါဖြင့်ဥက္ကမောင်ရပြက်တာကအိဋ္ဌာအစားထိုးတာကသင်္ခါရမှန်ပါပါသဘောကျဒါဖြင့်အိဋ္ဌာနဲ့သင်္ခါရပဲရှိတယ်ဒကာရမတို့ခန္ဓာမှာပါရှိပါတယ်အဲအိဋ္ဌာကဆိုတာလည်းငါငါဥစ္စာမဟုတ်ပါဘူးမှန်ပါပါ သင်္ခါရအစထုတ်တာငါငါဥစ္စာမဟုတ်ပါဘူးမနေ့ကပြောတဲ့အကြောင်းလေးပါးတွေကအစထုတ်အာယုံ द्वार တွေကအစထုတ်မှန်ပါပါရှင်းကြဒါကြောင့်ဂရမတို့ဥပဒနာဖြင့်အလွယ်နည်းနဲ့ရှင်သာရိပုတ္တရာညံ့ကျဲတဲ့ပုဂ္ဂိုလ်ကသေသေးချာချာဟောတော့ကြောင့်ကာယမိမံသမတထာဒါသူကိုယ်ရင်ရွတ်တာနော်ဣမံကာယင်ခန္ဓာ၅ပါးရှိကိုသမတထာမင်းတို့စောင့်ပြီးသုံးသပ်ကြကွာ စောင့်ပြီးသုံးသပ်ကြည့်ပါလို့ပြောပြန်တယ်နော်ဣမကာယမိမသမနာသထပရိဇာနာထဘုနာဘုံနာနဲ့ခဏခဏမင်းတို့အဖြံအဖန်ပန်လေးတော့ကြည့်ပြပါကွာဘာကြောင့်ဟောရပါလိမ့်မလို့ဆိုတော့မဂ္ဂသစ္စာကဥပါဒင်ရဘာဝေတပ္ပကိစ္စမို့သူဟောရှာတာမှန်ပါဗျာဣမံကာယဤခန္ဓာကိုယ်ခန္ဓာ၅ပါးယုံ nant တရားကိုသမတထစောင့်ပြီးကြည်စမ်းပါကွာ ဘာလုပ်ကြည့်ရစောင့်ကြည့်ရစောင့်ကြည့်ရမယ်တရားဓမ္မတွေသတိထားစမ်းပါခန္ဓာကိုယ်ကြီးဘယ်လိုလုပ်ကြည့်ရမလဲအဲစောင့်ကြည့်ပါတဲ့ပရိဇာနာထပုဏ္ဏဘုံနာပုဏ္ဏဘုံနာအဖန်တလဲလဲပရိဇာနာထစောင့်ကြည့်ပါကွာစောင့်ဆိုမှခဏလေးစောင့်ပြီးတော်ပြီလို့မလုပ်ပါနဲ့သဘောကျလားဖန်ဖန်လေးစောင့်ကြည့်ပေးစမ်းပါလို့ဘုခမောရှင်သာရိပုတ္တရာကဟောတယ်နော်မှန်ပါပါ အဲ့ဒီလိုဟောလိုက်တဲ့အခါကျတော့ကာယေသဘာဝံဝိရိတ်တဝါနာခန္ဓာ၅ပါးဤသဘောကြီးမင်းတို့သိလာပါလိမ့်မယ်ကွာမသိပဲဘူးဘယ်လိုသိလာမလဲဆိုတော့ပြက်တာရဲ့အစားထိုးတာဒါပဲရှိတယ်ကိုလို့သိလာလိမ့်မယ်ပြက်တာရဲ့ဒါပဲရှိတယ်လို့ကိုယ်သဘောခန္ဓာသဘောကဒါပဲရှိတယ်ဆိုတာခန္ဓာကပြောလာတာဘုရားကပြောပါလားခန္ဓာကပြောတော့ကို ခန္ဓာကဘယ်ခန္ဓာကပြောသရုံလို့မေးတဲ့အခါကျတော့အိုးယူဘက်ခန္ဓာကလည်းပြောမှာပဲဝေဒနာခန္ဓာပြောပါဘူးဟိုမပြောတာတခုမှမပါဘူးသဘောကျလားခန္ဓာကလည်းပြောမှာဒီခန္ဓာဖြန့်လိုက်လို့အာရဏလောက်ပြန်လားအာရဏကပြောတယ်ဆိုရမှာမှန်ပါဘူးသဘောကျလားဒီကန္နာတွေကဓာလေးပါခွဲလိုက်လို့ရှင်ဓာလေးပါပြောတယ်ဆိုရမှာအာဒီလိုလည်းမခွဲကြပါဘူးဗျာအိဋ္ဌာနဲ့သင်္ခါရရှိတာနဲ့တပိတော့ပြန်ဝေဒနာလည်းမမှတ်ဘူးသင်ညာလည်းမမှတ်တော့ဘူး ပြတ်တာလေးရစားထိုးတာလေးဒါလေးတင်ကြည့်နေမယ်ဆိုလဲဥက္ကမောင်ပြပြန်တာမှန်ပါပါဗျာဓမ္မတွေကြည်ရှင်နတ်နတ်သဘောကြအောင်ပြောနေတယ်နော်မှန်ပါဗျာကာယေတဘာဝံဝိရိတုဝါနကာယေခန္ဓာ၅ပါးဆိုတဲ့ကာယတရား၌ဝိရိတုဝါနအဖာမှန်ကြီးသိသည်ရှိတော်ဒုက္ခတဒုက္ခိအန္တန်ဆုံးကိုကရိတ္တိမင်းတို့ရောက်ပါလိမ့်မယ်ဘဝနိဗ္ဗာန်ရောက်မယ် ဟာဥက္ကမမြန်ကျဲတဲ့ပုဂ္ဂိုလ်ပေါ့နော်ခန္ဓာသဘောသိနိဗ္ဗာန်ရောက်မယ်သူတို့ပဲဟောလိုက်ဒကာဓမ္မတွေဘယ်လိုများဟောပါလဲခန္ဓာသဘောသိရင်နိဗ္ဗာန်ရောက်မယ်ဩဘုန်းကြီးဒကာဓမ္မတွေကဘယ်လိုကြောင့်ဒုက္ခကသိငြိမ်းတဲ့နိဗ္ဗာန်ကြီးမရောက်ကြပါလိမ့်မလို့ဆိုတော့အိုးကိုယ်ခန္ဓာအကြောင်းကိုကိုမသိကြလို့ဘယ်နဲ့ကြောင့်မရောက်ကြပါလိမ့်ဘာသိမလဲတဲ့ဘုန်းကြီးတို့ဒကာဓမ္မတွေကကိုယ်ခန္ဓာအကြောင်းကိုမသိဘူးတဲ့ သိပြန်တော့လေတဲ့သမာဓိဋ္ဌိနဲ့ကမသိမိစ္ဆာဒိဋ္ဌိနဲ့သိနေပြန်မှန်ပါဘူးသမာဓိဋ္ဌိနဲ့ကမိစ္ဆာဒိဋ္ဌိနဲ့ကြတော့ငါ့ကောငါဖြစ်နေတော့သိနေပြန်တယ်ငါ့ကောငါမဟုတ်ဘူးဆိုတဲ့အသိမျိုးကြတော့မသိပါဘူးဩဒါဖြင့်ဓမ္မတို့စောင့်လည်းမကြည့်အသိကလည်းလွဲပြန်မရှိတာသိပြီးဒီကလာနေပြန်တော့ဒါကြောင့်သန္တရာရှိတကိုဆိုတဲ့ဥစ္စာဖြင့်ပေါ်လာပြန်တယ်မှန်ပါဘူးပေါ်လာဘူးလားပေါ်လာပါဘူး ကြာကြသတိထားနားထောင်ကြပါဒကာဓမ္မတို့တရားမများသေးပါဘူးဒီခန္ဓာဤကိုစောင့်ကြည့်လို့ရှိရင်ခန္ဓာကပြောပါလိမ့်မယ်ပြောရင်ခမည်းတော်ကအနိစ္စနဲ့သင်္ခါရအကြီးပဲသူပြောလိမ့်မယ်ခန္ဓာကဘယ်လိုပြောမလဲဝေဒနာနဲ့ကမ္မနာကိုအဲခန္ဓာကဒါပဲပြောစရာရှိတယ်ဝေဒနာပေါ်လာတယ်ဆိုဝေဒနာကလည်းဝေဒနာပါလို့သူမပြောတော့ဘူးပထမတော့ဝေဒနာပဲနောက်ကြတော့သူဒီပျက်စီးသွားပါပြီ နောက်တခါစောထုတ်လာပြန်တော့အော်တော့ဝေဒနာတစ်မျိုးပေါ်လာပြန်တာပဲဒါဖြင့်ဝေဒနာပြက်ဝေဒနာစားထိုးတာကိုမြန်ကြည့်စိတ်ပြက်ပြီးစိတ်စားထိုးတာကိုရုပ်ပြက်ပြီးရုပ်စားထိုးတာမြန်ကြည့်လိုက်တဲ့အခါကျတော့ကာယေတဘာဝံဝိရိတဝါနာကာယေကိုယ်သဘော၌တဘာကာယေတဘာဝံကိုယ်ဤသဘောဝါကိုရှိကို၌ရှိတဲ့သဘောတွေ ဝိရိဒဝါနာဩအနိစ္စနဲ့သင်္ခါရသာရှိတယ်လို့သိခြင်းကြောင့်ဒုက္ခသဒုက္ခဤအန္တံအဆုံးဖြစ်တဲ့နိဗ္ဗာန်ဂရိတ္တိတစ္ဆိဂရိတ္တိမင်းတို့သေသေးချာချာမြင်ပါလိမ့်မကွာသူသဘောသာသိရင်နိဗ္ဗာန်သိတော့မယ်သူသဘောသိရင်နိဗ္ဗာန်သိတော့အဲ့ဒါသူကတော့ညံကျဲတဲ့ပုဂ္ဂိုလ်မဟုတ်ပါရင်ခက်ချင်းချင်းဟောလိုက်နော်မှန်ပါဗျာတို့တော့ကျွတ်တို့ကဒီထဲမှာညံလေးနေနေထဲမှာသူသဘောသိတော့မုံလိမ့်မယ် မုန်းတဲ့အခါကျတော့မလို့ခြင်းတဲ့ညာလာလိမ့်မယ်ဒီကမောင်တရားတွေကလာတယ်မှန်ပါဒီလိုလာမှသာရင်ဆုံးသွားမှာမဟုတ်လားမှန်ပါခိုင်းဒါဖြင့်ဓမ္မတွေဒီနေ့ဥပဒနာရှုနည်းကိုခန္ဓာ၅ပါးကိုဘယ်ဟာရလို့မဟုတ်ဘူးစောင်းတာကြည့်နေပြီ ပေါ်ရာကိုသာလိုက်လိုက်ပါတော့မှန်ပါဗျာရရင်ရတဲ့နေရာလိုက်ပါဗျာရတဲ့နေရာမှာအော်ဒါလေးကခုမှပေါ်လာတာပဲဟောပျောက်သွားပြန်ပြီခုမှပေါ်လာသည်ဒကာရမသင်္ခါရ ျောက်သွားတာဒီအခုပေါ်လာပြန်တာဒီအင်းပျောက်သွားပြန်တာဒီကမောင်ကျင်တ်ကျင်တ်ပါစောင့်ကျင်ဒါနခုမှတပါလဲအားလုံးတရားဓမ္မတို့ဘာမှတွေ့เสียမရှိပါဘူးဒီနှစ်ခုပဲတွေ့မှာကျင်တ်ပလားဒုက္ခမောင်တရားအမှန်စိတ်တယ်နော်တကယ်ကိုတရားဓမ္မတို့ဥပဒနာတွေထဲမရှိတတ်ဘူးဆိုတော့ဘုန်းကြီးတို့တရားဓမ္မတွေကိုမရှိအောင်လို့ ခါတော့ဘုရားရှိမှထိုင်နေအေးရမှာပဲထိုင်ထိုင်ထိုင်ရင်တဲ့နေရာမှာထိုင်ရပ်ရှင်တဲ့နေရာမှာရပ်ပြီးခန္ဓာကိုယ်ဤသဘောကိုသာစောင့်ကြည့်နေစောင့်ကြည့်နေလို့ရှင်ပြက်ပြီလို့လည်းပြောမယ်အစားထိုးပြန်ပြီလို့ပြောပါပြက်ပြီလို့လည်းပြောပါအစားထိုးတယ်လို့ပြောပါဘုရားပြောဘယ်နဲ့ကြောင့်ဒီခန္ဓာကြီးကခမည်းတော်ပြောမှန်းသိပါလိမ့်မလို့ဆိုတော့စောင့်ကြည့်နေလို့သဘောကျစောင့်ကြည့်နေတဲ့အတွက်ဒကာဓမ္မတွေပြောလိုက်တော့ဩ ဒီတရားဓမ္မတွေကခန္ဓာကပြောလို့ရှင်းဖြင့်ဩသူများပြောမဟုတ်ဘူးဟဲ့ဆိုပြီးကာလအနိစ္စနဲ့သင်္ခါရသာရှိတယ်ကွယောက်ျားမိန်းမရှာမတွေ့ဘူးကွဆိုတဲ့ဒိဋ္ဌိကလည်းခန္ဓာကပြောတော့ပြုတ်ထွက်သွားဘုမောင်ခန္ဓာကပြောတော့ဘယ်နဲ့ပြုတ်သွားအလုံးကဓမ္မတွေခန္ဓာကပြောလိုက်တော့မပြုတ်ပါနဲ့ဆိုလို့မရပါဘူးတဲ့အဲဘယ်နဲ့များဖြစ်နေပါလိမ့်မလို့လဲ ဝိဇိကိစ္စလည်းမလာဘူးပြည့်ရင်စားထိုးတာရှိမှာပဲသဘောကျပြည့်ရင်အစားထိုးတာပဲရှိနေတော့ဒကာရမတို့ပြက်ပြက်တာကလည်းအနေစာအစားထိုးတာကသင်္ခါရသဘောကျအဲ့ဒီအစားထိုးတာလေးပြက်သွားပြန်တော့အနေစာပဲရောက်သွားပြန်ရောဆိုတော့ဒကာရမတို့နောက်အစားထိုးပြန်တာလေးကဘာခေါ်ကြအဲ့ဒီသင်္ခါရလေးကနောက်ပဲလမ်းဆုံးပြန် အဲဒီဒီနိစ္စကိုဒကာဓမ္မတွေကညာနှလျှောက်ကြည့်ပြီးဇာထိုတာကြည့်လိုက်အဲပြည့်စုံသွားတာအနိစ္စကြည့်လိုက်ထိုကဲ့သို့ကြည့်တဲ့အခါကျတော့အဲ့ဒီဟာနောက်ဆုံးပိတ်ဒီအနိစ္စဟာအခုဒီတစ်ပတ်ဆုံးသွားပြီနောက်အနိစ္စကိုရှာမတွေ့တော့ဘူးဆိုတော့ဆိုရောက်လိမ့်မယ်အခုအနိစ္စတွေ့တွေ့နေတယ်ပြတ်သွားတာဘာခေါ်ကြအောင်နောက်ကြတော့အစာထိုးကလည်းမလားဥပါဒဏ်ကြီးအဲပြတ်တာကရော အဲ့ဒီကဲတော့အစောထိုးတာလည်းမလားပြက်တာလည်းမလားတော့ဘူးတေတံဥပါသမော သူခေါ်ဖြစ်သွားတေတံထိုးအစာထိုးသောတရားတွေဝါပြက်တာသောတရားတွေဥပါသမောနှစ်ခုမရှိခြင်းသည် သူခေါ်နိဗ္ဗာန်ပဲกว่าခန္ဓာကိုယ်စောင့်ကြည့်တာနဲ့ပေါ်လာခန္ဓာကိုယ်စောင့်ကြည့်လာနဲ့ဘာပေါ်လာဒုက္ခမော ပေါ်လာစောင့်မကြည့်တဲ့ပုဂ္ဂိုလ်မှာဖြင့်ဒီနှစ်ခုကိုမတွေ့တော့ကြောင့်ဒီနှစ်ခုအဆုံး ဘယ်နည်းနဲ့မှရှာမတွေ့ဘူးဒီနှစ်ခုတွေ့ရင်ဖြင့်ဒီနှစ်ခုအဆုံးတွေ့မှာပဲဒကာဓမ္မတော့နှစ်ခုမှနှစ်ခုရှိတာကိုနှစ်ခုမှမတွေ့တဲ့ပုဂ္ဂိုလ်အစာလည်းမတွေ့ဘူးဆုံးလည်းမတွေ့ဘူးနှစ်ခုရှိတာကိုနှစ်ခုတွေ့တဲ့ပုဂ္ဂိုလ်ဒီအစာလည်းတွေ့မယ်အဆုံးဟောအဆုံးတွေ့မယ်ဆိုတာသဘောကျဒါဖြင့်ခန္ဓာကိုယ်ထဲမှာတကယ်ရှိတာကဖြင့်ဘယ်နှခုသာရှိပါလိမ့်သင်္ခါရနဲ့အနိစ္စပဲရှိပါ ပါပါလိမ့်တယ်ဓမ္မအဲ့ဒီသင်္ခါရနဲ့အနိစ္စကိုဓမ္မတွေကလိုက်နိုင်လားလိုက်ပေးလိုက်တော့အင်းသင်္ခါရတွေ့ကြီးတစ်ချက်အနိစ္စတွေ့ကြီးတစ်ချက်ဥက္ကမတို့လိုက်ပါများတော့လေမှန်ပါဗျာအင်းဒီနှစ်ခုကိုပဲဗျာတပည့်တော်ဖြင့်လိုက်ရတာလည်းနည်းနည်းကြာတာနဲ့ဒီနှစ်ခုကိုသင်္ခါရလည်းမတွေ့တော့ဘူးဗျာအနိစ္စလည်းမတွေ့တော့ဘူးဗျာဆိုတော့ဟောခန္ဓာရှိတာကအနိစ္စနဲ့သင်္ခါရရှိတာခန္ဓာမရှိတာ तू တွေ့သွားပြီမှန်ပါပါ ခန္ဓာမရှိတာဘာခေါ်ကြဩနိဗ္ဗာန်ဆိုတာဒကာရမတို့ကအစဆုံးမလိုက်လို့ခမည်းတော်လမ်းလွဲနေကြတာကိုတကယ်တမ်းဆိုလို့ရှိရင်အိဋ္ဌနဲ့သင်္ခါရသာရှိတဲ့ဥစ္စာအိဋ္ဌသင်္ခါရသုံးအောင်လိုက်လိုက်မယ်အိဋ္ဌသင်္ခါရကိုမုံအိဋ္ဌသင်္ခါရကိုမလို့ခြင်းဖြင့်အိဋ္ဌသင်္ခါရချုပ်ရမယ်မှန်ပါပါဒါဖြင့်အိဋ္ဌနဲ့သင်္ခါရချုပ်သွားတော့ နိဗ္ဗာန်ဒီကားလို့ရှင်နိစ္စနိဗ္ဗာန်လို့လည်းဆိုပါသင်္ခါရချုပ်သွားသောကြောင့်အသင်္ကတနိဗ္ဗာန်လို့လည်းဆိုလိုက်ဒီမောင်ဒီနှလုံးကိုသေချာမှတ်ပါအနိစ္စချုပ်သွားရင်နိစ္စနိဗ္ဗာန်သင်္ကတချုပ်သွားရင်အသင်္ကတအဲသင်္ကတမလာရင်အသင်္ကတနိဗ္ဗာန်ဖြစ်သွားတယ်ဒါဖြင့်အသင်္ကတနိစ္စနိဗ္ဗာန်ကိုခင်ဗျားတို့ ဒီနှလုံးကနေပြီးလိုက်လိုက်လို့ရှင်ဖြင့်တဲ့ရှင်သာရိပုတ္တရာကမတွေ့မရှိပါဘူးကွာသေးသေးချာချာရောက်ပါတယ်ရပါတယ်ဆိုတဲ့အကြောင်းကိုရဲဝံ့စွာနဲ့သူကိုယ်တိုင်တက်လာတဲ့လမ်းဖြစ်လေသောကြောင့်သူကိုယ်တိုင်တပါးသောပုဂ္ဂိုလ်တွေကဒီလမ်းသာ လိုက်လို့ရှင်ဖြင့်ဒီဆုံးတွေးရမယ်ကွာဆိုတာကိုတာဝန်ခံဟောရှာတယ် မှန်ပါဗျာရှင်းမလားရှင်းပါဗျာအမှန်တဘောပါရနောဒကာဓမ္မတို့ကဲခန္ဓာကိုယ်ထဲမှာရှိတာကဘာရင်ရှိပါလိမ့်အဲရုပ်ကြည့်လိုက်ပြန်လဲအိဋ္ဌာနဲ့သင်္ခါရပဲရှိနာနေကြည့်ပြန်ဩအိဋ္ဌာနဲ့သင်္ခါရရှိတယ်ဆိုတော့ဒါလေးသိတယ်ကခမောင်ဒိဋ္ဌိပြုတ်ပြီနော်မှန်ပါပါဒီကိစ္စရောရှိသေးရဲ့မရှိတော့ပါဘူးခင်ဗျာရှိသေးရဲ့ရှိပါဗျာ မရှိတော့ဘူးတဲ့ဒီလိုဒါခန္ဓာဤသဘောကဒါကိုလို့ဆိုတာသိနေတော့ဘယ်နဲ့ဖြစ်ပါလိမ့်မလို့လာသေးရလားမှန်ပါဘူးခန္ဓာသဘောကဒါပဲမဟုတ်လားမှန်ပါပါခန္ဓာသဘောဟာအနိစ္စနဲ့သင်္ခါရလှည့်နေတာရှိတာမှန်ပါပါခန္ဓာသဘောကဘာပါလိမ့်အနိစ္စနဲ့သင်္ခါရပဲလှည့်နေတယ်ဆိုတာဒကာဓမ္မတွေမှတ်ထားစမ်းပါဒီအနိစ္စနဲ့သင်္ခါရကိုထပ်ပြန်တလဲလဲပြောတာဒီကရုဏာပူလို့လို့အောင်းမိကြပါဝေဒနာပြည့်ရင် ဝေဒနာစားထုတ်ပြတ္တာအိဋ္ဌာစားထုတ်ရသင်္ခါရသင်ညာပြည့်ရင်ပြတ္တာကအစားထုတ်တာကအဲစိတ်ပြည့်ရင်အဲပြတ္တာကအစားထုတ်တာကကဲဒကာရမတို့ခန္ဓာကိုယ်ရဲ့ဒီနှစ်ခုတည်းမှတပါးတော့ဘာမှရှိဘူးတဲ့ပြတ္တာရဲ့အစားထုတ်တာရဲ့ဒါပဲရှိတယ်တပည့်ကြဩဒါပြန်ခန္ဓာကြီးပြိဿသမုပ္ပါက ပြက်လိုက်စားထိုးလိုက် ပြက်လိုက်စားထိုးလိုက်ပြက်လိုက်စားထိုးလိုက်မိကုံမဆုံးဘူးမဆုံးပေါ့ဗျာအဲ့တော့ဘာလို့ကြောင့်သူမိကုံမဆုံးမဆုံးခန္ဓာကြီးဖြစ်နေပါလိမ့်မလို့ဆိုတာအိုးတရားဓမ္မတွေကဒီပြက်လိုက်စားထိုးလိုက်ကြီးကိုပဲချိန်ဖန်များစွာဖြစ်ရပါလို့ဤလိုခင်ဗျားတို့ကဆူတောင်းတာလူချိန်ဖန်များစွာဖြစ်ရပါလို့ဆိုတော့ပြက်လိုက်စားထိုးလိုက်ချိန်ဖန်များစွာဖြစ်ရပါလို့နတ်ချိန်ဖန်များစွာဖြစ်ရပါလို့ရှင်ကော ရရသာလို့ရေပါများဆိုဖြစ်အောင်အမလေးတရားဓမ္မတို့အနိစ္စနဲ့သင်္ခါရတလဲလဲလဲပြီးဒီကလာဘယ်တော့မှအနိစ္စဤချုပ်ရနိစ္စနိဗ္ဗာန်သင်္ခါရဤချုပ်ရအသင်္ခါရနိဗ္ဗာန်ဘယ်တော့မှမရောက်ပါလို့ဤလို့တောင်းထားတာဟုတ်ဗျဘောလားဟုတ်ပါဘူးဘယ်တော့မှမရောက်အောင်တောင်းထားတဲ့ဒကာဓမ္မတွေဤအမှားတော်ဘုံအကြီးစားကိုတွေ့ကြပါလားတွေ့ပါဘူးတကယ်အယုတ်ဆိုးပါလားခင်ဗျားတို့ ဥပါရင်တိတ်ရုပ်ဆိုးခဲ့တယ်ဗျာဒီဟာကြီးဆုံးမကိုသူတို့ကြောက်နေတယ်ဘာဆုံးမကြောက်နေတာအနိစ္စနဲ့သင်္ခါရဆုံးမကြောက်နေတယ်အနိစ္စလည်းခဏခဏသေဘောဝင်ရပါလိမ့်ဟုတ်လားသေစရာထဲလည်းခဏခဏဖြစ်ရပါလိမ့်သေလည်းသေရပါလိမ့်သေစရာထဲလည်းဖြစ်ရပါလိမ့်မတောင်းကောင်းမှုဒီစုဂျိမ့်မေဗလားသေလည်းသေရပါလိမ့်သေစရာထဲလည်းဖြစ်ရပါလိမ့်သေစရာထဲလည်းခဏခဏဖြစ်ရပါလိမ့်ခဏခဏဖြစ်ပြီးခဏခဏသေရပါလိမ့် ဒါတောင်းကောင်းတဲ့ဆူလားမတောင်းကောင်းတဲ့ဆူလားတောင်းကောင်းတဲ့ဆူပါဩယူချက်ကတန်လိုက်တဲ့ဖြစ်ချင်းမှာမပြောပါနဲ့တော့ကမ္မကြီးတွေရေးချက်လေမှန်ပါဘူးမတန်လားဗျာမှန်ပါဗျာအဲ့ဒါမသိသေးတော့ဘုန်းကြီးကဒကာဓမ္မတွေဒီလိုတရားလူတရားမြတ်တွေထွက်ရလန်တရားတွေမနာဘူးတဲ့တွေ့တဲ့ဘုရားရှိမှသွား၍ဒီဟာတွေမြတ်အချိန်ချင်းသွားပြီးဒီကလာဖြစ်ပြရကြီးဆိုတဲ့ဥစ္စာဥပါဒံအလွဲကြီးကြိုက်တယ် မှန်ပါဗျာခဲတကသက်ကြည်ကြမကြည်ကြစဉ်းစားကြည်ကြပါဗျာသူတို့တောင်းတဲ့အရှုကသေချာစဉ်းစားပါအသေးတယ်ခဏခဏဖြစ်ပြီးဒီကာလသေပွဲလည်းခဏခဏတွေ့ရပါလို့ဤအသေးတယ်ဖြစ်ပြီးသေပွဲခဏခဏတွေ့ရပါလို့ဤဥပမာဒိဗ္ဗထားပဲရဒါပဲရပါဗျာအသေးတယ်ခဏခဏဖြစ်ပြီးတဲ့ကာလသေပွဲခဏခဏတွေ့ရပါလို့အမှန်အချိန်မဆိုင်ရင်ဘူးခင်ဗျားတို့က ခဏခဏမသာဖြစ်ခြင်းတဲ့အိဗယ်မျိုးပါတယ်မပါဘူးလားဆိုဘူးလားအယုတ်ကအဲ့ဒါဒီကားလဲဆိုလို့ရှိရင်ဖြင့်ဒကာဓမ္မတို့ဝိပ္ပန္နာတဆိုတဲ့ယူတဲ့ဓာန်ချက်မိကိလေသာယူယူလိုက်တာဥက္ကမောင်ဒါတွေဆူတောင်းချလိုက်မတည်ယူယူလိုက်တာအဝိဇ္ဇာယူယူလိုက်တာလေဒါတွေဆူတောင်းချလိုက်မှန်ပါပါသေတယ်ခဏခဏဖြစ်သေဘွယ်ခဏခဏတွေ့ရပါလို့ဘယ်လောက်များဆိုးသွားဆိုးပါပါသေတယ် ကဲခမရတို့အခုတော့ပါဇက်ထဲထဲလို့ကိုမကောင်းဘူးဘုရားကြီးတော့တော့ထဲတာကတော်ဆိုးမဆိုးပါဘူးလားအဲ့တော့ဒီဥစ္စာအခုခန္ဓာကို သုံးသပ်ကြည့်ပါဆိုလို့သုံးသပ်တော်မှာဒီသေပွဲနဲ့သေတယ်ဟာခဏခဏဆက်လှည့်နေတယ်ဆိုတာဘောလားမဘောလားဘူးလားဘောလားပါဘုရားကဲဥပကျင့်တ်ဗလားကဲဒါဖြင့်ဒကာဓမ္မတွေနိဗ္ဗာန်ရောက်ချင်လို့ရှိရင်ဖြင့် နိဗ္ဗာန်ဆိုတာကသေတယ်လည်းမရှိဘူးသေခြင်းသေတယ်သေတာလည်းမရှိတော့ဘူးမှန်ပါပါတပည့်ကြဒါဖြင့်သေတယ်လည်းမရှိဘူးနော်သေတယ်မရှိတဲ့တဲ့သေတဲ့ကိစ္စကောမရှိပါဘူးဒါဖြင့်သေတယ်လည်းမရှိသေတဲ့ကိစ္စလည်းမရှိတာဘာခေါ်ကြနိဗ္ဗာန်ပါဟောနိဗ္ဗာန်ဆိုတာဒါကိုဥက္ကမောင်ရေနိဗ္ဗာန်ကျင့်납ပါလားကျင့်납ပါသေတယ်လည်းမရှိသေတာလည်းမရှိအဲသေတဲ့ကိစ္စလည်းဇတ်သိပါ ဘောကျသေတယ်လည်းမရှိသေတဲ့ကိစ္စလည်းဇတ်သိမ်းတာဘာခေါ်ကြသိပါပါဘုရား gain ဥပါဒဏ်ကပါဠိနဲ့မှတ်လိုက်တော့တေတံထိုအစာထိုးသောတရားအနိစ္စတရားတို့ဤဘူပါသမောမရှိခြင်းမရှိသောနိဗ္ဗာန်သည်သူခေါ်ချမ်းသာ၏ကြိုက်ပလားဘုကမောင်ကြိုက်ပလားကြိုက်ပါသေတယ်ရောသေတဲ့ကိစ္စရောချုပ်ဆုံးတာဘာခေါ်ကြနိဗ္ဗာန်ပါဘုရားကဲဒါဖြင့်နိဗ္ဗာန်လည်းရှင်းသွားတော့ဒကာဓမ္မတို့ခန္ဓာကိုယ်ကို စောင့်ကြည့်လိုက်တော့မှသေတယ်ရသေတဲ့ကိစ္စရသွားသွားတွေ့မှန်ပါပါတွေ့တဲ့အခါကျတော့မှညာကထက်လာပြီဒါကြီးဖြင့်မကြည့်ကျင်တော့ပါဘူးဆိုပြီးနိဗ္ဗာန်ညာထိုးတက်လာထိုးတက်ပြီးကြလားဒီဟာကြီးနဲ့ဖြင့်နေလည်းမနေကျင်ဘူးလိုလည်းမလိုကျင်တော့ဘူးဆိုတော့မညာတခါတဲ့မဂ်ခင်၈ပါးအပြည့်စုံတက်လာလို့ရှင်ဖြာဆိုဒီသေတယ်ရသေတဲ့ကိစ္စရုပ်သိမ်းသွားအဲ့ဒီမှာယောဂီပုဂ္ဂိုလ်ကကြွတ်ဖတ်လော့ဖတ် ခန္ဓာလည်းမရှိတော့သေကြခန္ဓာလည်းမရှိဘူးသေတာလည်းမမြင်ရတော့ဘူးဖအခုမှပဲအဲအသေးလွတ်သေတယ်လွတ်နေပဲနေရပြီတော့တယ်ဆိုပြီးဒီမှာတခါလေတဲ့ပြစ္ဆုတ်ကနာဝိသီတွေကြပြီးဥပါဒံသိဝန်တာပလိုက်မှန်ပါဗျာရှင်းမလားရှင်းပါဗျာကောင်းပြီဒါဖြင့်အားလုံးတရားဓမ္မတို့ယနေ့နိုင်ဝဲကြော်သွားပြီနိုင်ဝဲကြော်သွားတာသဘောပါကြမှန်ပါဗျာလောက်ကောလောက်တတ်ကြမှန်ပါဗျာအိမ်ကြရင်ဘယ်လိုလောက်ကြမလဲစိတ်ကူးမ အဲနေရာကြိုက်တယ်နေရာကြိုက်တယ်ခန္ဓာသာစောင့်ကြည့်စောင့်ကြည့်တော့စောင့်ကြည့်တော့ဖြတ်ဆိုပေါ်လာတဲ့ကသေတယ်ပဲဟာအဲဒါလေးပြောက်သွားတဲ့ခါသေတဲ့ကိစ္စဂျုံသွားဖဒါသာပဲကြည့်လိုက်တဲ့ဝိသတ်တော့ဖြစ်ပြီးပြတ်သွားတာပဲတပည့်ကြအဲ့ဒါလေးတွေ့တော့ဩငါပဲအရှင်မြတ်နိဗ္ဗာန်ရောက်မှာပါလိမ့်မလို့ဆိုဩဒါသာစိုက်ကြည့်နေနိဗ္ဗာန်ရောက်ဖို့ရကခင်ဗျားတို့ဓမ္မကခင်ဗျားတို့ကို နိဗ္ဗာန်ကအာယုံဖြစ်နေသူကဆွဲပြီးဒီကလာခင်ဗျားတို့ခေါ်ပါလိမ့်မယ်ခင်ဗျားတို့ကဒါကြည့်မှုလို့သာလုံနေပါတခါတည်းဘယ်လိုလုပ်နေရကြည့်မှုလို့အဲသေးတယ်ဘောလာရနဲ့သေးတဲ့ကိစ္စကြုံလာလားကြည့်ကြည့်ကြည့်ကြည့်နေရမတန်နဲ့ညံသည်ဥဝထက်လာလိမ့်မလို့မထက်ပဲဘူးလားထက်လာလို့ရှင်ထက်ကြောင်းပဲလို့သိရမလို့ဆိုဟောသေးတယ်လည်းမဖြစ်ချင်ပါဘူး သေတဲ့ကိစ္စလည်းမကြုံညင်ပါဘူးဒါရေးကြည့်နေရတာကိုလွန်လာပါပြီဆိုတော့မုံညံတယ်မလားပဲဘူးလားမှန်ပါဗျာအဲလာလို့ရှိရင်လည်းဆရာသမားကဒကာဓမ္မတို့ဆက်လက်တရှိမုံပေမဲ့ခင်ဗျားတို့ဟာကိလေသာကြံသေးတယ်တကယ်မုံတာမဟုတ်သေးဘူးသာမုံသမီးမုံလောက်နဲ့တော့နေရာမချသေးဘူးသာမုံသမီးမုံဆိုတာကနေနေငိုင်းပေါ်သွားတော့ဆိုညာတယ်ဘေးကနေလှည့်ပြီးလက်ဆောင်ထိုးသေးတယ်မှန်ပါဘူးဥက္ကမမထိုးရဘူးလားမှန်ပါဘူးအဲဒီလိုပြုံးနဲ့ပြစ်ထားလို့ပဲတော်ပါမတော့ လူရတဲ့ရှင်ရတဲ့ရှောင်းတဲ့ရှေ့တင်တာနင်ချရဲကိုယ်ရလက်သိထုတ်ပေးတဲ့အမုံမျိုးကြတော့လဲဥပါဒ်နေရာကြပါမကြပါဘူးအဲ့ဒီအမုံမျိုးဖြစ်နေသေးလို့ရှိရင်လဲကျွတ်လွတ်တဲ့သဘောခန္ဓာကြီးကချုပ်ငင်းရုပ်သိမ်းသွားမယ်မဟုတ်သေးဘူးဆိုတာဥပဒေရှာမှတ်ပါမှန်ပါပါရှင်းမလားရှင်းပါတကယ်ကိုမင်းနဲ့တော့ဖြင့်သေကန်းရှင်ကန်းမှဖြင့်မင်းရတဲ့နေကစပြီးဒီကလာတို့မှဖြင့်ဘဲခကလာမှသေတဲ့အဖြစ်ကလည်းမလွတ်ခဲ့ဘူးမှန်ပါပါ သေတဲ့ကိစ္စကလည်းမလားမပြတ်ခဲ့ဘူးသေတဲ့အဖြစ်ကလည်းမလွတ်ခဲ့ဘူးသေတဲ့ကိစ္စကလည်းမပြတ်ခဲ့ဘူးဒီကမှပြတ်သေးရဲ့မပြတ်ပါဘူးအဲ့ဓာတွေသေချာကြည့်တော့မှတော်ပြီတော်ပြီမင်းမရှိတာသာကြိုက်ပါတော့တယ်လို့ဆိုတော့ညံစစ်လာတော့မှဥပါရဏတေသံဥပါသမောဒုက္ခဖြစ်မှာမှန်ပါဗျာတေသံတို့ဖြစ်တတ်တဲ့တရားဝါစာထိုးရတဲ့တရားချုပ်ဆုံးရတဲ့တရားတွေအနိစ္စတရားတွေဝူပါသမောမှန်နှစ်ခုသုံးချုပ်တဲ့ နိဗ္ဗာန်ဒီနိဗ္ဗာန်ဆိုဒီတစ်ခုလုံးမရှိတာသူခေါ်အချမ်းသာဆုံးပဲกว่าလို့ဘုရားကဟောလိုက်ဒီနှစ်ခုချုပ်မှဒီနှစ်ခုချုပ်တာကိုနိဗ္ဗာန်အဲ့ဒီနိဗ္ဗာန်ဒကာရမတွေအချမ်းသာဆုံးအစ်စ်လို့မှတ်လိုက်နှစ်ခုချုပ်တာပါခေါ်မယ်နှစ်ခုချုပ်တာနိဗ္ဗာန်ပြောပါဦးနှစ်ခုချုပ်တာကနိဗ္ဗာန်အဲ့ဒီနိဗ္ဗာန်မှသူခေါ်ဆိုတာကချမ်းသာတယ် နှခုချုပ်တာသည်နိဗ္ဗာန်အဲ့ဒီနိဗ္ဗာန်ဟာဘာဖြစ်တယ်အဲချမ်းသာကိုနိဗ္ဗာန်လို့သွားမိဘူးနဲ့ဟိုနှခုချုပ်တာကမှနိဗ္ဗာန်ရှင်းမလားကဲဥပါရစေတတ်ကြဒါဖြင့်ဒကာရမတို့ဝိပဿနာဥပဒနာဆိုတာဘာလဲဘယ်လိုများလုပ်ကြမှာဆိုတာဖြင့်ယနေ့တော့ဖြင့်ရှင်းသွားရှင်းပါပါခန္ဓာ၅ပါးကိုစောင့်ကြည့်လိုက်တဲ့အခါကျလို့ရှင်းဖြင့်ခန္ဓာကဘယ်လိုများပြောလို့ရှိပါလိမ့် မိစ္ဆာပြစ်တာအစားထိုးတာ तू ကပြတယ်မှန်ပါပါဒကာဓမ္မလေ तू ကဘယ်လိုပြမလဲအဲပြစ်တာနဲ့အစားထိုးတာကြီးပြမယ်ဒီပြင်ဘာမှမပြဘူးယောက်ျားဖြစ်နေလည်းမပြဘူးမိန်းမဖြစ်နေလည်းမပြဘူးချမ်းသာနေလည်းမပြဘူးဆင်းရဲနေလည်းမပြဘူးဘာလို့ကြီးပြမလဲလို့ဆိုတော့ तू ပြပုံရှင်းရကာရကိုပြက်တာရဲ့စားထိုးတာရဲ့ဒါပဲပြပါလိမ့်မယ်ရှင်းမလားအဲ့ဒါလေးကိုတရားတော်ပြက်ပြန်ပြီးစားထိုးပြန်ပြီးပြက်ပြန်ပြီးစားထိုးပြန်ပြီး ဒီလိုသာကြည့်နေဒီလိုကြည့်ကြည့်ကြည့်ကြည့်နေရမှတ်တတ်နေပဲဒီပြက်တာနဲ့စားထုတ်တာလဲအဲပြက်တာကလည်းမိမိသေးတာပဲအစားထုတ်တာလည်းမိမိပဲသေလို့အစားထုတ်ပြန်သဘောကျလားအဲ့တော့ဒကာဓမ္မတို့အမတန်ဆိုးရတဲ့ဖြစ်စဉ်ကြီးဆိုတာဖြင့်ဥက္ကမောအပေါ်ကြီးပေါ်ပါပြီပေါ်ပါပြီဖြစ်စဉ်ကဘယ်နဲ့နေလဲဆိုးပါဘူးဆိုးတယ်နော်ခင်ဗျားတို့ စဉ်းစားကြည့်စမ်းပါတကသစ်တို့ကိုမြတ်ရှုတို့ဒါတွေဒီညာကိုသာမရဘူးဆိုလို့ရှိရင်ဖြင့်ငါဖြစ်ဖမှန်တရားပါလေစိတ်ဖြစ်ဖမှန်တရားပါလေဆိုဖြစ်လည်းဖြစ်ရပါလေသေလည်းသေရပါလေပါတယ်ဗျာမှန်ပါပါမပါဘူးလားတောင်းကောင်းမတောင်းကောင်းတောင်းကောင်းလူဖြစ်ဖမှန်တရားပါလေတောင်းကောင်းရလားတောင်းကောင်းအဲလူဖြစ်ရပါလေဆိုတော့စားထိုးတာတောင်းရင်တော့သေဘောကတော့ပါတော့မှာမှန်ပါပါမပါပဲဘူးလားအဲ့တော့ အစားထိုးတာမတောင်းမှသေပွဲလွတ်မယ်ဒုက္ကမဘာရတော့အစားထိုးတာမတောင်းမှသေပွဲလွတ်ရှင်းမလားအဲ့တော့တရားဓမ္မတွေကဒီတရားအထုတ်တာကဒီတရားဘာလူလူဘာတန်တဘာမှမဖြစ်ချင်ကြပါနဲ့ဆိုတာဘုန်းကြီးကကန့်ကွက်ဘာမှမဖြစ်ချင်ပါနဲ့ဖြစ်ချင်လို့ရှိရင်သိချင်သိချင်သိရပါလေဥမ္မာဖြစ်ချင်အဲဖြစ်ချင်သိရပါလေဥမ္မာဆိုတာကတော့ဖြင့်အထူးတလဲပဲစဉ်းစားထားပါ ဩဒါကြောင့်ဘုရားသခင်ကိုရမကြီးကအကျင့်ပုဂ္ဂိုလ်တွေတန်ရုပ်ပါဠိတော်မှာဥက္ကမဖတ်ဆံဖြစ်ခြင်းအကျင့်ပုဂ္ဂိုလ်တွေဖြစ်မှုကိုလိုရှိထိုပုဂ္ဂိုလ်ဒီယောဂဆူတောင်းတာပဲအသေးဆူတောင်းတာပဲဟောဖြစ်မှုဆူတောင်းတဲ့ပုဂ္ဂိုလ်ကယောဂဆူတောင်းတာလေအသေးဆူတောင်းတာလေဖြစ်မှုဆူတောင်းတဲ့ပုဂ္ဂိုလ်ကယောဂဆူတောင်းတယ်ဆိုရဲဒီကံလာကိုကြီးကလည်းဒီကိုယ်လုံးကယောဂတယ်ကြီးကူဗျာမှန်ပါဗျာ ကြောက်ပေါက်တော့ဘယ်နေရာများပြန်သေးတယ်ဖြားတဲ့နေရာဖြားတဲ့ခါကျတော့ခြေပြားတယ်ဖြားတယ်လို့ဆိုတော့တကူလုံးများဖြားကြတာအဲ့ဒါကြောင့်ဖြစ်ရှင်တဲ့ဘုက္ခာယောဂဆူတောင်းတာရဲ့အသေးဆူတောင်းတာရဲ့ဒါပဲကွာလို့ဘုရားကတန်ရုပ်ပါဠိတော်သေချာဟောပါတယ်ဒါကြောင့်အဖြစ်ရှိလို့ရှိရင်ဖြင့်ဒကာရမတို့အသေးကလည်းရှိရမှာဖြစ်နေတော့ဒကာရမတို့တယောက်ဆောင်နင်းနေမှနှုတ်ဖျားတဲ့မှာတဏှာကခိုင်းတဲ့အတွက်မလုတ်လိုက်ပါနဲ့လို့ကန့်ကွက်လိုက်တယ် ဒါတဏှာခိုင်းတာနော်ဘာဖြစ်ညာနင်းလှူထားတာနဲတာမဟုတ်ဘူးအဲ့ဒါနင်းဒီကားလို့ရှင်ဖြင့်နိဗ္ဗာန်မရမီနင်းဘာဖြစ်မှမသိဘူးအဲ့ဒါနင်းဒီဆင်းရဲနေမှာစိုးရင်လည်းဆိုပြီးတဏှာကဆင်းရဲနေမှာစိုးရင်လည်းဆိုပြီးမှဆင်းရဲခိုင်းတယ်သူစိုးရင်လည်းတော့ဗါတဲ့ဆင်းရဲနေမှာစိုးရင်တော့ပြီးတော့ဗါလောက်ခိုင်းတယ်ဆင်းရဲခိုင်းတယ်အိုးတရားဓမ္မတွေကပါမှမပါပဲဘူးဆင်းရဲမှာစိုးရင်လည်းဆိုပြီးဆင်းရဲတယ်လည်းတွန်းချလိုက်ပြီ ဒီလိုမလဲလို့ရှင်လည်းတဏှာကပြောမှာဘယ်တွန်းရလိမ့်မလို့မပြောဘူးပြောပါရိပ်မိမလားကိုင်းတရားဓမ္မတွေခမရတို့ကောက်จิตတဲ့အထင်တဏှာလောက်ကောက်จิตတာမရှိဘူးလိန်လီတတ်တဲ့အထင်မှာတဏှာလောက်လိန်လီတတ်တာရှိမရှိဘူးအမှန်တန်ကြောက်เสียကောင်းတယ်ခင်ဗျားတို့ရှင်မဝင်လာတုန်းကတော့ကိုဒနာလောကလေးကဝင်လာတဲ့အခါကျလို့ရှင်ကျုပ်လာပြရစီဆိုတော့ကတော့ခင်ဗျားတို့အနုညုတ်တခါတည်းခေါင်းရှုပ်ဝင်လာ တော်တော်ကြာကြာရင်ဒီပုဂ္ဂိုလ်အတွင်းလဲရောက်ပါဒီပုဂ္ဂိုလ်ခင်းတယ်လို့ခြေလဲပြစ်တာတဘောကြတဏှာလာခြင်းခါတော့ကတော့ခေါင်းရှုပ်အဲခေါင်းရှုပ်ပြီးဝင်လာသူဝင်လို့လေသူလည်းအတွင်းရောက်ပါရောကိညာပုဂ္ဂိုလ်ကိုဒကာရမတို့တခါတည်းပဲဒေါမြဆိုင်အောင်တန်ត្រာထဲမှာအသေးပွဲတွေနှွှဲခိုင်းတော့တာပဲဘယ်လောက်ကြောက်ရကောင်းတော့ဥက္ကမကောင်းပါ ပေါ်ကလားဒါပြန်တရားဓမ္မတွေဒါလည်းတန်ရုပ်ပါဠိတွေပဲဆရာမရှိတပည့်မရှိအောင်ကျင့်ရမယ်ဆိုတာဒါပဲသူကပရမတော့လာတော့ကတပည့်ဖြစ်နေလာတာတော့ကြဆရာလုပ်ပြီးစီမံသွားတာပဲသဘောကျလာတော့ကတော့တပည့်ဖြစ်နေလာခဲ့တယ်အတွင်းနေပြကြီးကကျွတ်ဝင်နေပြကြီးလို့သူကငကောကိန်းနေတာမဟုတ်ပဲကိုဗျအဲကြောင်းတဲ့ချိန်မှာဖြတ်ခနဲ့ပေါ်လာတာအဲ့တော့ငကောကတော့လာပြကြီးကိုဗျနောက်ရောက်တင်တဲ့တွင်လည်းအဆိုးကြီးစီမံတော့တာ ရောက်တင်တဲ့ပြင်နေတယ်အဲ့ဒါခင်ဗျားတို့ကလည်းအဲဒါလေးမှမရှိရင်မခက်ဘူးလားဆိုတာမျိုးကလည်းတော်တော်သုံးကျင်ကြတယ်နော်ဒီကိစ္စမှာဒီလောဘလေးနဲ့ဒီလိုလေးပြောလိုက်လို့ဒီလိုလေးရောင်းလိုက်မိလို့ဒီလိုလေးဝယ်လိုက်မိလို့ဒီလိုလေးစားနေရတာပေါ့အမလေးစားတဲ့ဒုက္ခကို तू ပေးတာလို့မသိဘူးတပည့်ကြစားတဲ့ဒုက္ခ तू ပေးတယ်လို့သိရလားသိပါဘူးဒီထဲမှာ तू ခိုင်းနေလို့ဥစဉ်သူကြီးတိုးလာတာကလည်းမသိအောင်ဖုံးပလိုက် သေကံဤဖြစ်တာလည်းမသိအောင်ဖုံးပလိုက်ဒါကြောင့်နဲ့ကျေစုခံစားရတယ်ဒါကြောင့်နဲ့ကျေစုခံစားရတယ်ဒီဖြင့်အိုခြင်းဆိုသိခြင်းဆိုကကနေဘူးသူကကျေစုခံစားရတယ်ပြောတော့ရှိသေးရိမ့်မိဗလားဘလောက်အယုတ်ဆိုအကြီးတန်ပေးဒီကရာခမည်းတော်ကိုနိုင်ချက်ကောင်းတယ်ဆိုတာဖြင့်ဥပါရင်ရိမ့်မိတော့ပါရိမ့်မိပါပါရှင်းမလားကောင်းပြီဒါဖြင့်ဥပဒနာရှုတတ်ကြပါလားရှင်းပါပါဩဥပဒနာရှုဆိုတာဒကာဓမ္မတို့ခန္ဓာကိုယ်စောင့်ကြည့်တယ်လို့ပါလားမှန်ပါပါစောင့်ကြည့်ပါတွေ့မယ်ထင်ကြ အစားထိုးတာရဲ့ပြက်တာရဲ့တွေ့ယောက်ျားမိန်းမများအဲတွေ့ကုန်မလို့ကိုအစားထိုးတာနဲ့ပြက်တာပဲအင်းဒါဖြင့်ကအစားထိုးတဲ့တရားကလည်းဘယ်နှကြောင့်အစားထိုးတာတုံးလို့မေးလို့ရှိရင်ဖြင့်ပြက်ဖွယ်ရအစားထိုးဒကာဓမ္မတွေကိုပြောင်းရွှေ့တဲ့စဉ်းတာပြောင်းရွှေ့လေးရှိတိုးတိုးလာတာဟာအပြတ်ခံရင်လို့ပဲမှန်ပါပါ ဥက္ကမပါရမယ်အပြက်ခံရင်တော့ပဲပဲပြောင်းရုပ်ကနောက်ကနေတွန်းတွန်းတွန်းတွန်းပြီးဒီကလာဆက်ကတွန်းသည်ဖြစ်စေလူကထိုးသွင်းသည်ဖြစ်စေဥပါရင်ဒါဘာဖြစ်ရှင်လို့ပါလိမ့်နော်တတုံးကြီးဝင်ကြီးဆက်ကနေတွန်းလိုက်တော့တတုံးကြီးကရှေ့တိုးတိုးတိုးတယ်လာတာလွှားပြခံရင်လို့သဘောကျအဲလွှားပြခံရင်လို့ဆိုတော့ဒကာရမတို့အမတမကြောက်စရာမကောင်းဘူးအဲ 30ဘုံမှာတဲ့ဒီတိုင်းရှိတယ်လို့သာဆုံးဖြတ်ချက်ချပါတော့အစာထိုးတာဒီကလည်းဆိုလို့ရှိရင်ဖြင့်ကံစိတ်ဥဒ္ဓဟာရတို့ပေါ့ဗျာအာယုံဒွါရတို့ပေါ့ဗျာအင်းဖြတ်ချိုက်တာကတော့ဖြင့်အနိစ္စညာကအနိစ္စသဘောကတခါတည်းအနိစ္စဓာတ်ဆက်ကြီးကဥက္ကမောင်ရေအကုန်ဖြတ်ချိုက်မှန်ပါပါသဘောကျခဲဒါအနိစ္စဓာတ်ဆက်အောင်မှာပဲဖရာတောင်ဝိညာဉ်ပြောက်ဝရှာတယ်မှန်ပါပါဖရာတောင်ဝိညာဉ်မပြောက်ပါဘူးလားပြောက်ပါပါအဲ့ဒါကြောင့် 30ဘုံကြီးကဘုန်းကြီးခဏခဏဟောတယ်ဒကာဓမ္မတွေကြားဘူးလိမ့်မယ်နော်30ဘုံကြီးကလွှားစေယုံကြီးနဲ့တူတယ်လို့ပြောလိုက်ဒကာဓမ္မတွေခန္ဓာကိုယ်ကသစ်တုံးကြီးနဲ့တူတယ်လို့ပြောလိုက်ဝဉ္ဇဇကြီးကခမရတို့ကိုဥဒိယဆိုတဲ့ဝဉ္ဇဇကြီးကထိုးပေးတာနဲ့တူတယ်ဝရဆိုတဲ့လွှားသားကြီးကဖြတ်တယ်နဲ့တူတယ်30ဘုံကြီးကလွှားယုံကြီးနဲ့တူတယ်နော်အဲစားထိုးတာဒီကားလို့ဆိုလို့ရှိရင်ခမရတို့ဤလူကောင်းလူကောင်ကိုဥရိယကစားထိုးပေးလိုက် လူခန္ဓာကြီးကိုဝရဆိုတဲ့လောသောကြီးကဖြတ်ချလိုက်ဒါရင်30ပုံဘယ်လွှားရုံကြိုက်တုံမွေးဘာဖြစ်လို့တော့ဆိုဝဉ္ကြီးကဒီလွှားရှိရထိုးပင် ကျွတ်တို့ခန္ဓာကိုယ်အသစ်တုံးဖြစ်အင်းကျွတ်တို့ခန္ဓာကိုယ်အစိတ်စိတ်မော်မှာဖြစ်တယ်မခံရဘူးလားအဲ့ဒါကျွတ်တို့လိုခန္ဓာကိုယ်မဆိုပါနဲ့တကယ်အတုမရှိကိုယ်တော်ကြီးခန္ဓာကိုယ်တောင်မှဒီဖြစ်ဖြစ်မှလမ်းဆုံးသွားရှာ ဒီလွှား30ပုံလူပြေလွှားရုံကြီးထဲမှာကိုရမကြီးအပိုင်းပိုင်းပြပြီးဓာတ်တော်မူတော်ဒီဖြစ်ရမဖြစ်ရဘူးလားခိုင်းတာဖြင့်ဒကာရမတို့30ပုံထဲမှာဖြင့်ဘယ်ဆက်ယုံမှခင်ဗျားတို့ဖြစ်ချင်တဲ့သစ်တုံးရဲ့လို့ဆုမတောင်းပါနဲ့သဘောကျ30ပုံပဲပဲဆက်ယုံဘယ်သစ်တုံးဖြစ်ချင်တော့ လူသစ်တုံးဖြစ်ရှင်သလားနတ်သစ်တုံးဖြစ်ရှင်သလားနောက်ဘဝတပည့်တော်ဘုရားဒီဘဝညံထိုင်နေနောက်ဘဝရမ်းဖြစ်ရပါလိမ့်လို့လှုပ်ချင်သေးလားသစ်တုံးပဲအတူတူပဲအပြတ်ပဲခံရမယ်ဆိုတာသဘောကျဒါဖြင့်ဒကာရမတို့30ဘုံဘယ်ဘုံမှာသစ်တုံးဖြစ်ရလို့ရှင်ဒီလွှတ်စေအောင်မှာဖြင့်အသက်မပြောက်ဘူးလို့ဥက္ကမောင်မအောင်မင်းတယ်မှန်ပါပါတန်ခါရတိသောဝဉ္ကြီးကထိုးပေးတာပေါ့ဗျာအဲ အနိစ္စရိကလွှာသွားကြီးကဘုရုခြံသေးတုံးဗျာဘုံမဲ့ကံမဲ့ရောဘုံရှိကံရှိရောအကုန်ထိုးချိုက်ဘုရုများလွတ်သေးတယ်အဲ့ဒါကြောင့်ဒီနှစ်ခုငြိမ်းမနိဗ္ဗာန်ဆိုတာဖြင့်ခင်ဗျားတို့ကောင်းကောင်းသဘောကျဖို့ကောင်းသဘောကျဒီနှစ်ခုဆိုတာဘာပါလိမ့်မလားအစားထိုးတာနဲ့အနိစ္စနဲ့နှစ်ခုငြိမ်းသွားမှာဂိုင်းမေ့ပါအမှန်တန်ဆိုရင်လေဆရာဘုန်းကြီးကအနိစ္စဆုံးမဗာနိဗ္ဗာန်နဲ့ နိစ္စပြတ်ဆုံးပါအစာထုသင်္ခါရဆုံးမအသင်္ခါရနိဗ္ဗာန်အစာထုတာကသင်္ခါရကိုအစာမထိုးလို့ရှိရင်ဘယ်နဲ့ဆိုကြပါဒါဖြင့်အသင်္ခါရနိဗ္ဗာန်ဆိုတာကအစာမထိုးတာကိုဆိုတဲ့ရှင်းမလားအဲအနိစ္စဆုံးတာကိုတော့ဘာခေါ်ကြကဲဒါဖြင့်ကတိတ္တကုမြတ်ရွှေတော့ဩဒီနှစ်ခုမရှိမှနိဗ္ဗာန်ကိုဆိုတာယနေ့ကောင်းရှင်း မရှင်းသေးဘူးလားဥက္ကမောနိဗ္ဗာန်ဆိုတာဘာပါလဲမလို့ဆိုတော့အိုးသင်္ကအသင်္ကတဟာနိဗ္ဗာန်ဖျားနိစ္စအင်းသင်္ကတနဲ့အနိစ္စနဲ့ကတွဲရဲ့အသင်္ကတနဲ့နိစ္စနိဗ္ဗာန်တွေကအဲ့ဒီလိုသွားရမှာတရားဓမ္မတွေနိဗ္ဗာန်ကောင်းကောင်းရှင်းတတ်ပါလားဩသေးကြထဲလည်းမရှိလို့သေဇသိန်းတာဟာနိဗ္ဗာန်ပါလားဖျားသေကြထဲမဖြစ်ဘူး အသေးလဲမရှိတော့အဲ့ဒါဘာခေါ်ကြဩအနိဗ္ဗာန်ဆိုတာဒကာဓမ္မတို့ကြိုးစားကြနော်ခင်ဗျားတို့အခုခင်ဗျားတို့ကြိုးစားတာသေတယ်ကြိုးစားထားလို့သေကြရတာဥက္ကမဘယ်လိုဆုံးရချာသေတယ်ကြိုးစားထားလို့သေကြရတာသေတယ်ကြိုးစားထားလို့သေကြရတယ်ဆိုတဲ့ဥစ္စာကိုကောင်းကောင်းရိပ်မိတော့မှခင်ဗျားတို့ကတိဋ္ဌာန်မိုက်မိုက်ထားတယ်တိဋ္ဌာန်မိုက်မိုက်ထားတယ်ဆိုတော့ဒကာဓမ္မတွေကတို့ဘုန်းကြီးကသိပြောတာပဲလို့ဒီလိုမအောင်မင်းနဲ့ ခင်ဗျားတို့ကဘယ်လိုဖြစ်တုံဆိုတော့ဒီသားသမီးတွေကိုကကို့မေဖေရှိတော့ဒီမေဖေနဲ့ဘဝတွေမခွဲရပါလို့ဤဆိုတဲ့ကွာဒီသေးတွေရှိတောင်းမှန်တာမှန်ပါပါဘယ်နဲ့ဆိုကြဒီသေးတွေတောင်းပါဒီလိုမျိုးတွေနဲ့ဘယ်တော့မှမခွဲရပါလို့ဤဆိုရင်ဟောဒီသေးတွေတောင်းပါဒီစိန်မြယရနာတွေနဲ့ဘယ်တော့မဆိုချမ်းသာနေပြရစီဆိုရင်ဟောဒီသေးတွေတောင်းပါအဲ့တော့ခင်ဗျားတို့ကတိဋ္ဌာန်စုတောင်းတယ်ခွေးရက ခွေးဝသေးခြင်းရှိလေရှင်ဖြင့်ဒီခွေးမေတွေသူ့ငွေထားတဲ့သားသမီးတွေငဲ့ပြီးခွေးပဲပြန်ဖြစ်ရပါလေဆူတောင်းတာဒီပြန်ဘာနဲ့တောင်းသေးတယ်တောင်းပါကျွဲရတော့ဘာဆူတောင်းမှတင်ကျွဲရတယ်လူတော့မခင်ဘူးဗျသူ့သားသမီးတွေကြတော့ဒါပြန်ခင်းတဲ့အလုံးကဆူတောင်းသည်ဖြစ်စေမတောင်းသည်ဖြစ်စေဥက္ကမဘာပြန်ဖြစ်ရမှာလဲခွေးကခွေးပြန်ဖြစ်ကျွဲကကျွဲပြန်ဖြစ်ဆိုတော့ဒကာရမတို့ခမရတို့လည်းလူကလူပြန်ဖြစ်ဆိုတော့ ဘယ်မှာသာလဲဒကာရမတို့ဒီကဒုက္ခရှိရင်လည်းဒုက္ခပဲတည်ဖို့နေကြတဲ့အသေးပဲမရောက်ဘူးလားရောက်ပါပါရှင်းမလားရှင်းပါပါဒါဖြင့်ဘုန်းကြီးတို့ဒကာရမတွေဒီနေ့အယုတ်ဆိုးတော်တော်ပြောက်ပါလားရောက်ပါပါရှင်းပြီနော်ရှင်းပါပါဝိပဿနာလည်းရှင်းတတ်ပြီရှင်းပါပါသင်္ဍာန်လည်းအသင်္ဍာန်ရောရှင်းပါပါကွဲပြီနော်ကောင်းပြီဒါဖြင့်ဒကာရမတို့ဝိပဿနာအားထုတ်တယ်ဆိုတဲ့ဥစ္စာဟာဒီထက်ကခန္ဓာ၅ပါးရှိတယ်၅ပါးတည်းကတပည့်တော်ဖြင့် ငါပါပဲတပါးပဲအထုတ်ကျင်ပါလေဆိုလဲဘုန်းကြီးများမကန့်ဘူးဘုရားကလည်းမကန့်ဘူးဥက္ကမောင်ဘုရားကလည်းမကန့်ဘူးဘာဖြစ်လို့ဘုရားမကန့်ွယ်သရုံဆိုတော့ဥပါဒံစဉ်းစားကြငါးပါးရဲ့စိတ်တ ानु ပဒနာဆိုတော့ကန့်ွယ်သေးရဲ့လားဟောတလုံးနဲ့လောက်ကွာလို့မပြောဘူးလားငါးပါးရဲ့ဝေဒနာ ानु ပဒနာလို့ထုတ်လိုက်ပြန်တော့အဲရှင်သာရိပုတ္တရာကတလုံးပဲကိုလည်းကြည့်ရပါတယ်ဆိုတာသဘောကျ နော်ကာအနုပါဒနာဆိုတော့ရုပ်တစ်ခုတည်းကြည့်နေကောင်ပြီးဘူးလားဓမ္မအနုပါဒနာကကြံတဲ့နှစ်ခုကြည့်လိုက်ရင်ရောဘယ်နှုံးတရားဓမ္မတွေငါးပါးသလုံးစုံမှပဲလားတစ်ခုစိတ်ဥစိုက်စိုက်ကြည့်လိုက်ပြီးလားအဲဒါကြောင့်ကျုပ်ဖြင့်ဥပဒနာရှုနေတာကြာလဲကြာလာပြီဘာမှလည်းခရင်ပေါက်သေးဘူးဆိုတော့တခုတည်းမစူးစိုက်လို့လို့မှတ်လိုက်မှန်ပါဗျာဘယ်လိုမှတ်ကြမလဲတခုတည်းမစူးစိုက်လို့ လမ်းလွဲနေတယ်လို့ဒီကမောင်သေချာမှတ်စမ်းမြင်ပါဘူးရှင်းမလားတိုင်းဒါဖြင့်ရှေးကတည်းကဒကာဓမ္မတွေရှိခဲ့နော်ကိန်းသူကောပမတုတ်ကိန်းသူကောပမတုတ်ဆိုတာကပြောရလိမ့်မယ်တဲ့ဒီနေ့ဒကာဓမ္မတို့ရန္တာကြီးက၄ပါးရှိရန္တာဘယ်နှပါးရှိ၄ပါးဒါသူ့ဝတ္ထုမှာလာတာနော်ရန္တာကြီး၄ပါး ဥက္ကမောင်ယန္တာဘယ်နှပါးလဲ၄ပါး၄ပါးရှိတော့ဒီယန္တာတွေဖြစ်ပါတယ်ဆိုတော့နိဗ္ဗာန်မြင်ပြီးသားပုဂ္ဂိုလ်ကြီးပဲဆိုတာဖြင့်မြင်ဖို့လိုသေးလားလိုပါဘူး။ဟောဒါဖြင့်နိဗ္ဗာန်မြင်ပြီးသားညာဖြင့်ရောက်ပြီးသားပုဂ္ဂိုလ်တွေပဲဆိုတာဒကာဓမ္မတွေမှတ်ပါနော်။သို့တော်တဲ့သူတို့အမြင်မတူဘူး။အမြင်မတူနိဗ္ဗာန်မှာတော့အမြင်တူရဲ့ဥပဒနာရှုတော့ကမတူဘူး။ဟုတ်ပါဘူး။ဥက္ကမောင်မှန်ပါဗျာ။နိဗ္ဗာန်အမြင်ကြတော့ဥပဒနာ ဝိပဿနာရှုတော့ကအမြင်ကြတော့မတူပါဘူးဗျာမတူဘူးနော်ဒါဖြင့်ဒီနာကပုရိသေယံတစ်ပါးကဒကာရမတို့သူ့ဝထုလာတဲ့အချိန်ပုရိသေယံကဒါဒီကိုရောကြီးတွေနိဗ္ဗာန်မြင်တယ်ဆိုတော့သူကသတင်းရတာပထမယန္တာကြီးသွားမေးတင့်နံမယန္တာကိုပုရိသေယံကသွားမေးအရှင်ဘုရားနိဗ္ဗာန်မြင်ပုံလေးပြောစမ်းပါဗျာအရှင်ဘုရားဘယ်လိုအစဉ်နဲ့မြင်လာတယ်ဘယ်လိုဥပဒနာရှိပြီဘယ်လိုနိဗ္ဗာန်မြင်လာတယ် စရဥစ္စာပြောစမ်းပါဥက္ကမောမှန်ပါပါကုသဇင်ညာကမေးတယ်နော်မှန်ပါပါဘယ်သူကမေးပါလဲကုသဇင်ညာရှင်မရတဲ့ရှင်မရနိဗ္ဗာန်မြင်တယ်လို့အားလုံးကလည်းပြောကြပါတယ်အဲ့တော့ရှင်မရမြင်တဲ့နိဗ္ဗာန်ကိုတပည့်တော်အရှင်ဘုရားနီးနာယူပြီးဒီကာလဒီလန်းကလိုက်ချင်ပါတယ်ဥပဒနာဘယ်လိုဥပဒနာရှိပြီဘယ်လိုဥပဒနာအဆုံးဘယ်လိုနိဗ္ဗာန်မြင်တယ်ဆိုတာတပည့်တော်ပြောစမ်းပါဆိုတော့ တရားနာကြီးကဒကာဓမ္မတို့မေးတော့လည်းပြောရှာတာပဲနော်ဘယ်လိုပြောလိုက်တုံးဆိုကွာတဲ့ငါတော့သန္နာအာရဏနာသမှုရင်းစအထေမင်းစအာရဏ6ပါးကိုငါရှုပြီးနိဗ္ဗာန်ရောက်သွားနိဗ္ဗာန်မြင်တာပါပဲကွာမှန်ပါဗျာအာရဏ6ပါးအာရဏ6ပါးတဲ့ဒကာဓမ္မတို့ဒါတော့ဘယ်မှတ်ထားအောင်နော်အာရဏ6ပါးကိုဖြစ်ဖြစ်ရှုပြီးဒီကလာဥပါဒံပါတယ်နိဗ္ဗာန်အဲသူ ဆိုတော့အာရဏ6ပါးဆိုတော့အာရဏ7ပါးရှိနေတာပဲသူက6ပါးရှိပြီးတာနိဗ္ဗာန်ရောက်ပါတယ်ဆိုတော့ဟောသူတို့ရောက်တာသိကြတယ်နော်သို့တော့အာရဏ7ပါးစုံပါရဲ့မစုံစုံစုံရောက်တယ်လို့မှာဘယ်လိုမှတ်ကြမစုံစုံစုံရောက်တယ်လို့မှတ်ပါဒီရန္တာကြီးကပဲတာဝန်ခံဖို့တင့်နာမှာရန္တာကြီးကတာဝန်ခံပြီသိကြကြအဲသန္တာအာရဏသမှုရင်းစအဋ္ဌင်မင်းစတဲ့ဣတ္တဝရကောအောက်သော နိဗ္ဗာန်ဒသနာဟောဒီဒီလိုနဲ့ငါနိဗ္ဗာန်မြင်တာပါပဲကွာဒါတွေဖြစ်ဖြစ်ရှုဖြစ်ဖြစ်မောင်ဖြစ်ဖြစ်ဆုံးတယ်နဲ့နိဗ္ဗာန်ရောက်ခဲ့တယ်အာရဏ6ပါးရှုဩဒီယန္တာမြင်မှုကလည်းတော်တော်ထူးပါလားအာရဏ7ပါးရှိတဲ့ကအာရဏ6ပါးတဲ့ကိုရှုပြီးတက်တာနဲ့နိဗ္ဗာန်မြင်တယ်ဆိုတော့ဘုဒ္ဓဇင်ဆိုတော့ ဥက္ကမမကျေနာဘူးပေါ့ဗျာသူနားလဲထားတာအာရဏဘယ်နှပါးနားလဲ12ပါးနားလဲထားတော့12ပါးလဲသူရှုတာမဟုတ်ဘဲနဲ့6ပါးတဲ့ဒီ6ပါးမြင်ပြီးတဲ့ကာလဒီကနေရှုပွားပြီးတက်သွားတာနဲ့နိဗ္ဗာန်ရောက်တယ်ဆိုတော့သူစိတ်ထဲကတော့သူကြာဘူးနာဝါနဲ့ဆိုတော့သူငယ်မှတ်ကဖြုတ်လို့မရပဲဥပါရဘာဖြုတ်လို့မရအဲခင်ဗျားတို့ငယ်မှတ်က နှိမ့်ဆက်နေမှာကြောက်ရသေးတယ်ဒီဒီနေ့ကစငယ်မတ်တွေဖြုတ်ကူဆရာဘုန်းကြီးပြောတာနဲ့ဘုရားဟောတာသာယုံပြီတော့ငယ်မတ်တွေအကုန်ဖြုတ်အခုဒီဘုဒ္ဓဇင်ယံကရှင်းတတ်လားတဲ့ပရမယန္တာကြီးဖြေတာကိုမရှင်းပါဘူးမရှင်းပါဘူးတဲ့မရှင်းတော့ဩသူဇာနာ7ပါးရှိတယ်နဲ့က6ပါးနဲ့6ပါးရှုပြီးဒီကလာမြင်တော့အဲ့ဒီ6ပါးဆုံးသွားပြီနိဗ္ဗာန်ရောက်ခဲ့တယ်ဆိုတော့ ဩဒီလိုနဲ့လဲသူ့စိတ်ထဲမှာတော့ပုရိသေယံကဥက္ကမောမကျေနပ်ဘူးဗျာမှန်ပါဗျာမကျေနပ်တာနဲ့ရှင်ဘုရားလို့နိဗ္ဗာန်မြင်တဲ့ပုဂ္ဂိုလ်များရှိသေးလားဗျာဟာရှိတယ်ကွာဆိုပြီးဒုတိယယန္တာစီညွှန်ကြားလိုက်ဒုတိယယန္တာစီပုရိသေယံရောက်လာမှန်ပါဗျာရှင်ဘုရား နိဗ္ဗာန်မြင်တဲ့အလုပ်ကလေးอ่ะဗျာဘယ်ကနေဥပဒနာစတက်ပြီးဒီကလာဘယ်လိုနိဗ္ဗာန်မြင်အောင်ကြိုးစားပါမလဲတပည့်တော်လည်းအမှန်တမြင်မြင်ပါလေဗျာနိဗ္ဗာန်ရောက်လဲရောက်ချင်ပါလေရရရချင်ပါငါရှင်ငါကတော့ကွာခန္ဓာ၅ပါးဖြစ်ပြရှုပြီးဒီကလာနိဗ္ဗာန်ရောက်သွားတယ်ယောဟိုကိုရော6ဒီကိုရော9နဲ့ခက်ပါလေရတယ်ဖြင့်သဘောကျလားပထမကိုရောဘယ်လောက်တယ်ဒုတိယကိုရောက9နဲ့6ဆိုတော့ သူ့ဟာကဥက္ကမောင်ရပုထုဇဉ်ရှာရှည်တာတော့သိလောက်ပြီမှန်ပါဘူးငါးနဲ့၆ကွာချားနေတာနဲ့ပဲသူ့စိတ်ထဲမကျေနပ်ဘူးမှန်ပါဘူးမကျေနပ်တာနဲ့အဲဟိုပုဂ္ဂိုလ်ကလည်း6ပါးနဲ့တဲ့ဒီပုဂ္ဂိုလ်ကလည်းခန္ဓာ၅ပါးရှိပြီးဒီကာလဖြစ်ဖြစ်မြင်ဖြစ်ပဲမုံဖြစ်ဖြစ်ဆုံးနိဗ္ဗာန်မြင်တယ်အင်းဒီလိုဆိုလို့ရှိရင်တော့မကျေနပ်သေးဘူးနိရှာအောင်မှပဲဆိုပြီးဒီကလာစုံစမ်းရေးသွားပြန်တာအရှင်ဘုရားတို့နိဗ္ဗာန်မြင်တဲ့ ပုဂ္ဂိုလ်များဘယ်ရှိသေးတုံးဆိုတော့အဲဒုတိယပုဂ္ဂိုလ်ကဥပါရင်တတိယပုဂ္ဂိုလ်စီညွန်ကြားလိုက်နော်ညွန်ကြားလိုက်တဲ့အခါကျတော့တတိယပုဂ္ဂိုလ်စီရောက်အရှင်မြတ်နိဗ္ဗာန်မြင်တဲ့ဥစ္စာဗျာတပည့်တယ်လို့လဲတပည့်သမီးမှတ်ပြီးတဲ့ကလာနိဗ္ဗာန်မြင်တဲ့ဥစ္စာဘယ်ကနေစပြီးအထုတ်လို့ရှိရင်နိဗ္ဗာန်ရောက်ပါသလဲ။အိုးငါရှင်လွယ်လေးရဲ့ပထဝီဘောတေဇောဝါရောဓာလေးပါရှိတယ်။အဲ့ဒီဓာလေးပါဖြစ်ပြရှုလိုက်လို့ရှိရင်ဖြင့် ဒါနိဗ္ဗာန်ရောက်သွားတာပဲယောဒီကိုတော့သာဆိုးပါလားဒကာရမဒီကိုတော့သာဆိုးမဆိုးဘူးလားဆိုးတာဘာဖြစ်လို့ဆိုးတယ်လဲဆိုတာစဉ်းစားကြည့်လေးဖြစ်နေတယ်သူကဖြစ်ပြက်ကိုနားလဲတယ်လို့မဟုတ်ဘူးမှန်ပါပါဘုကိုယ်တော်တွေကဗရမပုဂ္ဂိုလ်ကလည်းအာနာ၆ပါးဖြစ်ပြက်မြင်လို့ဖြစ်ပြက်ပါရမို့လားဗရမပုဂ္ဂိုလ်ကခန္ဓာ၅ပါးကိုဖြစ်ပြက်ပါသူကဖြစ်ပြက်မလိုက်ဘူးငါးလေးလိုက်နေတာ ဒုတိယတတိယပုဂ္ဂိုလ်လာပြန်တော့လေဇလေးပါဖြစ်ပြမြင်ပြီးသူနိဗ္ဗာန်ရောက်ခဲ့ပါတယ်နိဗ္ဗာန်မြင်ပါတယ်လို့မပြောလားပြောပါဘူး။အော်ဒီပုဂ္ဂိုလ်ကလေးရာယူတယ်ဖြစ်ပြသူကဂရုကိုမဆိုင်ဘူး။ဟုတ်ကဲ့မဟုတ်ဘူး။ပုရိသင်ဆိုတဲ့သဘောမျိုးကသူကညံမရောက်တော့အမှန်ခဲနေတယ်ဆိုတဲ့အိဗယ်ကိုရှင်းမလားရှင်းပါပါဒါဖြင့်တဲ့သူစိတ်ထဲမကျေနပ်ဘူးပထမပုဂ္ဂိုလ်က6ဒုတိယပုဂ္ဂိုလ်9တတိယပုဂ္ဂိုလ်က4ဆိုတော့ သာပြီးသူစိတ်ထဲမရှင်းမလင်းဖြစ်ပြီးဒီကလာနေတော့တယ်ဆိုတာဒကာဓမ္မတွေမှတ်ထားလိုက်မှန်ပါဗျာဒါနဲ့သူဥက္ကမမကျင်တာဘူးနော်မှန်ပါဗျာမကျင်တတ်တော့ရှင်ဘုရားလို့အထုတ်လို့နိဗ္ဗာန်သွားတဲ့ပုဂ္ဂိုလ်မြင်တဲ့ပုဂ္ဂိုလ်များရှိပါရဲ့လားဟာငါရှင်ရှိသေးတယ်ဟိုဘက်မှာဒါနဲ့ဗျာတပည့်တော်အဲ့ဒီသွားမေးပြရရှင်အေးသွားမေးကြည့်ဆိုတော့သရုပ်ဓပုဂ္ဂိုလ်ရှိသွားပေးဒါရဟန္တာကြီးပဲနော်ဒကာဓမ္မတွေရဟန္တာ၄ယောက် ခုသရုပ်ပုဂ္ဂိုလ်စီရောက်လာရှင်ဘုရားနိဗ္ဗာန်မြင်တော့ဘယ်လမ်းစဉ်ကနေတက်ရတယ်ဆိုတာပြောစမ်းပါအောင်ဗျာယံကိဉ္စီသမုဒိယဓမ္မသဗ္ဗန္တဏိယောဓဓမ္မတိဖြစ်တဲ့တရားပြက်တယ်ဆိုတော့အစားထိုးတာရပြက်တယ်ဒါပဲရှိတယ်အဲ့ဒါနှစ်ခုကြည့်လို့ရှိရင်အဲ့ဒါဆုံးနိဗ္ဗာန်ရောက်တာပါပဲ။အိုး तू အနှစ်တင်ဟောတယ်ဒီလိုတော့ तू ကဖြစ်နှစ်တင်ဟောတယ်ကမမခက်ဘူးလားဘယ်သူကသရုပ်ပုဂ္ဂိုလ်ဘာဟောတော့ ဖြစ်ပြန်တဲ့ခုပဲသူဟောတယ်ယံကိဉ္စီသမုဒိယဓမ္မသဗ္ဗန္တဏိယောဓမ္မတိဆိုတော့သင်္ခါရနဲ့အနိစ္စတွေဟောဘာဟောပါလဲနိဗ္ဗာန်အားလုံးတရားဓမ္မတွေနားလည်မှုမှာတော့ဖြစ်ပြတယ်သူကဖြစ်ပြဘယ်ဟာဖြစ်ပြသူဖြစ်ပြရှုလိုက်တာနဲ့ကိစ္စပြီးလာတယ်ဒီလိုပဲဟောလိုက်ဩဒါပြန်ဘုရုဇဉ်ယံကတော့ဖြင့်ဥပါရင်ကျေနပ်ပါရဲ့လားသူကျေနပ်ပါဘာဖြစ်လို့မကျေနပ်တယ်ဆိုနိဗ္ဗာန်ဆိုတဲ့ဥစ္စာမျိုးဟာ ဘယ်ပုဂ္ဂိုလ်နိဗ္ဗာန်ရောက်ရောက်ဒီဥစ္စာရှုတုံးကလည်းသဘောတူဖြစ်ရမယ်သူကဖြတ်မြတ်ကြီးချိန်ထားတာဥက္ကမဘယ်လိုချိန်ထားလဲဖြတ်မြတ်ကြီးသဘောတူမလွဲရဘူးသဘောတူတာကလည်းသူကမရိပ်ဘူးပရမယန္တကြီးကဖြေလိုက်တာကအာရဏ6ပါးဖြစ်ပြက်ရှုတာနဲ့နိဗ္ဗာန်ရောက်တယ်ဖြစ်ပြက်ဗရဏထားတာသူကသဘောကျသရုပ်ဒုတိယယန္တာကတော့ဗါတဲ့ခန္ဓာ ဖြစ်ဖြစ်ရှုတာနဲ့နိဗ္ဗာန်ရောက်ခဲ့ပါတယ်မြင်ခဲ့ပါတယ်ကွာသရုဒ္ဓရာယန္တာကတတိပါအဲတတိယယန္တာကဒါလေးပါဖြစ်ဖြစ်ရှုပြီးဒီကရဖြစ်ဖြစ်ပဲသူကလာတာနောက်သရုဒ္ဓယန္တာကတော့ဓမ္မတို့ဖြစ်ပြနှစ်ပါးအဲဖြစ်ပြနှစ်ပါးရှုတာနဲ့ငါနိဗ္ဗာန်မြင်တာပဲလို့သေချာမဟုတ်ဘူးလားမှန်ပါဘူးအဲ့တော့ဓမ္မတို့စုပုံပြီးပြောလိုက်တဲ့အခါတော့ဖြစ်ပြမှာလမ်းဆုံးမှန်ပါဘူးဒါပြန်ဓမ္မတို့ကိုယနေ့ဒီပုဂ္ဂိုလ်ဆုံးအောင်မဟောနိုင်တော့ဘူး ဒကာရမတွေယနေ့အစိုးကြီးကသင်လိုက်တဲ့အတိတ်ပဲရှင်း납ပလားရှင်း납ပါဗျာအစာထိုးတာရယ်သဘောကျခန္ဓာကိုယ်လေးရှိတိုင်းပါတာလည်းရှိတယ်တို့ယန္တာ၄ပါးယန္တာဖြစ်တာလဲဘာကြည့်ပြီးဖြစ်ကြတာလဲအစာထိုးတာရယ်အိဋ္ဌာရောက်တယ်ဥက္ကမောင်ဒါပဲကြည့်ပြီးရပါဒါဖြင့်ဒီကဓမ္မတွေကခန္ဓာကိုယ်စောင့်ကြည့်ပြီးဒီကလာအစာထိုးတာရယ်ပြက်တယ်ကြည့်နေလို့ရှိရင်ဖြင့် ဖြစ်ပြဆုံးမှာပဲမှန်ပါပါဖြစ်တာသင်္ခါရပြက်တာဒါနဲ့ဘုရားကအနိစ္စဝတ္တသင်္ခါရပဲရှိတယ်လို့ဟောတယ်မှန်ပါပါဥပါဒနဲ့ဝေယပဲရှိတယ်လို့ထပ်ပြီးရှင်းလိုက်ပြန်မှန်ပါပါဥပ္ပစိတ်တော်နေဥဇန်တိတယ်စားထိုးပြီးလည်းပြက်သွားတာပဲလို့ဥက္ကမောမလားဘူးလားမှန်ပါပါတေသံတို့ခုနကစားထိုးတာပြက်တာတို့ဤဂူပသမော မရှိသောနိဗ္ဗာန်သည်ဒုက္ခချမ်းသာ၏ဒီနှစ်ခုရောဆုံးအောင်လိုက်ရမယ်လို့မဟုတ်ဘူးလားမှန်ပါပါ သဘောကျရှင်းပြီနော်ကဲနှက်ပြမဆက်ကြသူသာသာ